နေ့ဘုန်းကြီးတို့2020ခုနှစ်ဒီဇင်ဘာလ18တောက်ကြနေ့ညနေ9နာရီကျော်9နာရီ7မိနစ်ရှိသွားပြီထေရဝါဒဓမ္မကပ္ပဏလမ်းစဉ်ပိုင်း80နှစ်သဘောတရားရေးရာပိုင်းပညာရေးရာပိုင်းပါဗျာဓမ္မနုပဒနာတတိပ္ပံဘယ်လိုသင်ကြားပို့ချနေပါလဲဓမ္မနုပဒနာတတိပ္ပံမှာတတိပ္ပံမှာတတိပ္ပံမှာလည်း၄မျိုးရှိတော့၅မျိုးပေါ့လေဓမ္မနုပဒနာတတိပ္ပံ နိဝရဏရှုမှတ်တဲ့နီခန္ဓာ၅ပါးရှုမှတ်တဲ့နီအာယရဏ12ပါးရှုမှတ်တဲ့နီပုဇင်9ပါးရှုမှတ်တဲ့သစ္စာ4ပါးရှုမှတ်တဲ့9နည်းရှိပါတယ်အဲဒီထဲမှာဘုန်းကြီးတို့အခုပြောနေတာဘာလဲဆိုတော့နိဝရဏ၅ပါးရှုမှတ်တဲ့နီဟိုဘက်ကတော့ခတ်သက်နိဝရဏ၅ပါးရှုမှတ်တဲ့နီပြောလိုက်အဲဒီထဲမှာဘုန်းကြီးတို့ဒီနေ့ထပ်ပြီးတော့ခေါင်းစည်းလေးပေးထားတော့ အဲဒီခေါင်းစည်းကဘာလဲဆိုတော့လူတော်လူတော်လူကောင်းဟုံးဖို့ကြည်နေနော်အထက်တန်းသားသူတော်ကောင်းခုသည်ဆိုဘုန်းကြီးတို့ဒီလိုပေးတာဒါတော့တခြားမဟုတ်ပါဘူးဘုန်းကြီးတို့အရင်ရပတ်တုန်းကဘာလုပ်ခဲ့လဲဆိုဆရာတော်တို့မပြလေးလာပြီးထိတ်မှန်နေနဲ့ဘုန်းကြီး ရှင်သာရိပုတ္တရာရှင်မြတ်အကြောင်းပြောပြပါတယ်ရှင်သာရိပုတ္တရာရှင်မြတ်ကြီးကသူရတ္တဖို့ပေါ့ယဟန္တာဖြစ်သွားတဲ့အကြောင်းတွေကိုယ်တိုင်ပြန်ပြောပြအဲ့ဒီတည်းမှာနိဝရဏနဲ့ပတ်သက်တဲ့တရားလေးသွားတွေ့ပါအဲ့ဒါကြောင့်အဲ့ဒါလေးပြောချင်တာနဲ့ဘုန်းကြီးနိဝရဏတရားနဲ့ပတ်သက်လို့ဆုံးမတတ်သေးပဲနဲ့ဆက်ပြောဖို့ရည်ရွယ်တော့နည်းနည်းပဲဒါကြီးတော့ပြောစရာမလိုအဲ့ဒီမှာကတော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးကသူတပည့်လေးမိတ်တော့သူတော်ကောင်းဟုတ်မို့ဘယ်လိုသိနိုင်တယ်လဲ ဒါလေးအဓိကကတော့နိဝရဏတရားတွေပါပဲကာမေသံဒောစဗျာပါဒောစထိနမေတင်စဘေခုနောဟောရိသံဝိသိကိသာစပြင်စေတေစေတာကိလေသာအာယုငါးပါးကာမဂုဏ်နဲ့တရားထိုင်နေရင်ဖြစ်ဖြစ်ဘယ်ချိန်မှဖြစ်ဖြစ်ပေါ့ဘုန်းကြီးတို့ဒီအာယုန်နေနဲ့ပတ်သက်ပြီးတော့နှစ်သက်သဘောကြတဲ့စိတ်တွေဖြစ်နေတာကာမိသန္တာနိဝရဏပေါ့ နှစ်သက်ဆရာအောင်နဲ့တွေ့ကြုံလာရင်လည်းဖြစ်တတ်ပဲဒါကာမိဆန္ဒနေဘူးမနှစ်သက်ဆရာအောင်နဲ့တွေ့ကြုံလာတဲ့အခါကျတော့ဒေါသဖြစ်တတ်တယ်ဒါပြဝရနေဘူးနော်ဒီခါကျကုသိုလ်ကောင်းမှုတွေလောက်ရမှာပြင်းတာတရားထိုင်ရမှာပြင်းတယ်ဘုရားဟုတ်တယ်မှာပြင်းတယ်တရားသင်တတ်တယ်မှာပြင်းတယ်ဆိုင်လို့ဘုန်းကြီးတို့ဘုန်းကြီးတွေဒီတိုင်းမှာတရားမှာပြင်းတယ်ဆိုင်လို့ဌိနမေတ္တာနိဂုဏတွေလည်းဝင်တတ်ပါအဲ့လိုပုံကုမျိုးတွေလည်းရှိတယ်။နောက်စိတ်တွေပြန်လွင်နေတာတွေရှိတယ်။ဒါဥဒိစ္စ ကုက္ကုသနိဝရဏပေါ့ဝိသေကိစ္စဟောဒိသနဲ့ကုက္ကုသတွဲဝိသေကိစ္စတရားတွေပေါ်မှာတန်တရားရှိတယ်အဲ့လိုတန်တရားရှိအဲ့ဒီနိဝရဏမျိုး၅မျိုးဖြစ်နေတဲ့ပုံကောဟာယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်ဒါသူတို့ကောင်းမဟုတ်ဘူးလို့ဒီလိုပြောတာပါကိုကကိုအဲ့တော့တရားလေးရှုမှတ်ပြီးနေရင်ကြည်ရင်ပိုသိတာပါတယ်ဒီဒါဒီဝနဲ့ဒီနိဝရဏတရားတွေကတော့ဘုန်းကြီးတို့ မသိမချင်းအရိယာမဖြစ်မချင်းတနည်းအားဖြင့်ရဟနာမဖြစ်မချင်းတချို့နိဗ္ဗာန်တွေကဝင်နေမှာဥမာဆိုပါတော့ဘာလဲဆိုရင်ဩဒိစ္စဩဒိစ္စတော့ရဟနာရောက်မှာပဲပြတ်တာအဲတော့ဒီမှာရှင်မြတ်ကြီးမိန့်တာတော့ဘာလဲဆိုတော့နိဗ္ဗာန်တရားတွေကိုယ်တဏ္ဍာမှာရှိနေတော့အဲ့ဒါလူတော်လူကောင်းမဟုတ်ဘူးနိဗ္ဗာန်တွေမရှိတဲ့ပုဂ္ဂိုလ်မှသာလေလူတော်လူကောင်း အကြောင်းမို့တရားရှုမှတ်နေတဲ့အခါကျတော့ ကိုမျက်စိနားလျာကိုစိတ်ဆက်တွာတော့6ပေါင်းမှာအာယုံတစ်ခုကိုကျုံလာနိုင်မယ်ကျုံလာတဲ့ခါကျလည်းကာမိဆန္ဒနိဝရဏဖြစ်တော့ဖြစ်မှာလေဖြစ်လာရင်မြန်မြန်ဖြစ်ကြောမရှိအောင်သိပြီးတော့ယူမှတ်ဖို့တတိနဲ့ညာနဲ့စောင့်ကြည့်နေတော့တရားတွေဖြစ်ကြောမရှိဘူးပေါ့ပေါ်ပြီးပြောက်ပေါ်ပြီးပြောက်အဲ့ဒါဆိုကိုယ်တဏ္ဍာမှာနိဝရဏတွေဖြစ်နေရင်တော့ဒါသူတို့ကောင်းလို့ရှင်သာရိပုတ္တရာဆိုလိုပါတယ်အဲ့တော့ဒီနိဝရဏရှုမှတ်တဲ့နေရာဘာပြောရလဲဆိုတော့ ဘယ်နိဝရဏပဲဖြစ်ဖြစ်ကိုယ်တဏ္ဍမှာဖြစ်မဖြစ်ဆင်ခြင်ကြည့်ပေါ့ဖြစ်နေရင်တတိလွတ်နေတော့ဖြစ်မှာပဲဖြစ်လာရင်ဘာလို့မလဲတတိနဲ့ညာနဲ့ရှုမှတ်လိုက်ရှုမှတ်လိုက်ပျောက်သွားမှာပဲနိဝရဏရှုမှတ်တဲ့နေ့အချင်းချုပ်ပြန်ပြောရင်ကိုယ်တဏ္ဍမှာခုနနိဝရဏကာမိဆန္ဒပဲဆိုပါတော့ကာမိဆန္ဒလောဘလောဘဖြစ်မဖြစ်ဆင်ခြင်ပေါ့တတိလွတ်နေရင်ဖြစ်မယ်တတိမလွတ်မဖြစ်ဘူးတတိလွတ်နေရင်ဒီကာမိဆန္ဒနိဝရဏဖြစ်မှာပဲ တော့ဘုရားတော့ဘယ်လိုရှုမှတ်ခိုင်းလဲဆိုတော့ကာမိဆန္ဒနေဝနဲ့ဖြစ်ရင်လည်းဖြစ်မှန်းသိတယ်ဘာကြောင့်ဖြစ်တယ်လဲအကြောင်းကိုလည်းသိရမယ်ဘာကြောင့်ဖြစ်လဲဆိုခုနပြန်ကြည့်လို့တတိလွတ်နေတတိလွတ်နေဆိုအာယောနိတော်မူဒီကတော့ဆင်ញံနှလုံးသွင်းမှုမရှိလို့ဒီကာမိဆန္ဒနေဝနဲ့ဖြစ်တာအဲတော့အာယောနိတော်မူဒီကလည်းပေါ်ပြီးပြောင်းမြင်အောင်ရှုပါတဲ့ပြီးတော့ကာမိဆန္ဒနေဝနာကိုလည်းပေါ်ပြီးပြောင်းမြင်အောင်ရှုဖြစ်ရင်ဖြစ်မှန်းသိရမယ် ခုနကကိုယ်ကတတိနဲ့ညာနဲ့စောင့်ကြည့်လိုက်ရင်တော့ဒီကာမိဆန္ဒနိဗ္ဗာန်ပျောက်သွားမှာပဲ။ဘာဖြစ်လို့ပျောက်လဲမင်းယောနိတော်မကြီးကဆင်ញံနှလုံးသွင်းတတ်လို့တတိနဲ့ညာနဲ့စောင့်ကြည့်တတ်လို့ဒါတော့ကာမိဆန္ဒနိဗ္ဗာန်ပျောက်ခြင်းအကြောင်းပျောက်ခြင်းအကြောင်းဘာလဲဆိုတတိညာသုံးဖို့ယောနိတော်မကြီးဒီကတော့ပေါ့။အဲ့လိုရှုတတ်ရင်ကာမိဆန္ဒနိဗ္ဗာန်ပျောက်သွားမှာ။ဒီကာမိဆန္ဒနိဗ္ဗာန်ပျောက်ရင်လည်းပျောက်မှာသိပဲစေတဲ့။ ပျောက်ခြင်းရဲ့အကြောင်းကိုလည်းသိပါစေ။ဒါရှုမှတ်ရင်တော့ဒီပြည့်သိပါ။နောက်ဒီကာမိဆန္ဒနေဝနာနောက်ခဘယ်လိုပုံကုမျိုးမှဖြစ်တယ်လဲ။ဒါတော့သူရမယညာစေတမယညာနဲ့စဉ်းစားတာပါပဲ။နော်အရိယမေအရဟန္တာဖြစ်မှာပဲဒီကာမကာမိဆန္ဒနေဝနာတော့တော့ပြတ်တော့ပါ။အဲလိုနေဝနာတစ်ခုချင်းတစ်ခုချင်းစီကိုယ့်အကိုပြန်ကြည့်အောင်မှာပဲဖြစ်မဖြစ်။ဒါတော့နေဝနာရှုမှတ်တဲ့နည်းပေါ့။ အဲ့မှာရှင်မြတ်ကြီးရှင်သာရိပုတ္တရာရှင်မြတ်ကြီးကဘာဆက်မိန်လဲဆိုဘုရားအဲ့ဒါပြောချင်တာပါခုနကကိုယ်တဏ္ဍာမှာကာမိဆန္ဒနိဝရဏတွေမဖြစ်အောင်လုပ်နိုင်ရင်ဒါသူတော်ကောင်းလို့ရှင်မြတ်ကြီးကတရားမိန်ပါတယ်ကိုယ်တဏ္ဍာမှာကာမိဆန္ဒနိနိဝရဏတရားနဲ့နေနေအဲ့ဒီဘုံကြီးအဲ့ဒီလူကတော့သူတော်ကောင်းမဟုတ်ဘူးနော်သူတော်ကောင်းထဲမှာလည်းတကအထက်တန်းစားသူတော်ကောင်းဆိုတာကိုဆက်မိန်ဘာမိန်လဲဆိုတော့ နော်ပါဠိလေးဖတ်ပြမယ်ဘာဖြစ်လို့လဲဆိုဘုန်းကြီးတို့ဟိုဒီတိုင်ဘုန်းကြီးအိုင်ဒီယာနဲ့ပြောနေတာရှိနေမှာဆိုလို့နော်ပါဠိကတော့နားထောင်သက်သက်ပဲအကိုပြလို့ကိုပြခြင်းနဲ့သူကနဲ့ဖတ်ပြတာပဲယတ္တတကရိယမာနတအတ္တကာရိနစုဘေယံသမာရိနာဝိကမ္ပတိအပမာဒဝိဟရိတောတဲ့နောက်အထက်တန်းကသူတော်ကောင်းဆိုတာဘာလဲဆိုတော့တကရိယမာနတ အယိုသေးပြုအပ်သောယိုသေးမှုပြုအပ်သောနံပါတ်၁ကစပြောပါမယ်အပမာဒဝိဟာရီနောတတိမလွတ်ဖြစ်တတိမလွတ်ဖြစ်နေတရားနဲ့နေလေးရှိတော့အမတ်တတိနဲ့နေလေးရှိတော့ဒီလိုလဲပြောလို့ရပါတရားမမေ့တဲ့ပုဂ္ဂိုလ်ဒါထက်တန်းသားပုဂ္ဂိုလ်တရားနဲ့နေလေးရှိတဲ့ပုဂ္ဂိုလ်ဒါဒါထက်တန်းသားလူတော်တို့ကောင်းတယ်တရားနဲ့နေလာရင်သူကဘယ်သူနဲ့တွေ့တွေ့ခုနက တက္ကိယမာနကအယုဒိပြုမှုမခဲရဘူးဗျတရားနဲ့မနေတိုင်းတော့ပြတတိလွတ်ပြီးတော့မာမာနတွေထောင်တော့ဗျဘုန်းကြီးဘုန်းကြီးချင်းချင်းလူလူချင်းချင်းဒါတတိထားမယ်ခါဒီလေးဘုန်းကြီးလည်းလူမလေးစားလူကလည်းဘုန်းကြီးမလေးစားအဲ့ဒီလိုမဟုတ်ဘူးနော်တတိတရားရှိနေတဲ့ပုဂ္ဂိုလ်ကယုဒိလေးစားမှုဆိုချင်အခုဆိုဘုန်းကြီးတို့လည်းမထူပါဒီမှာဒကာကြီးတွေတည့်ရကြည့်တယ်ဓမ္မကြီးတွေပါတယ်လေးလေးစားဆက်ဆံပါပဲကိုယ်အမေရကိုယ်အဖေရတွေဖြစ်နေတာဆိုကိုယ်မရတွေဖြစ်နေ နော်တတိတရားရှိနေတဲ့ပုံကဒီယိုသိလေးစားမှုရှိတယ်တတိတရားလွတ်နေတော့ယိုသိလေးစားမှုမရှိဘူးဒီတော့ဒီမှာမြတ်ရှင်သာရိပုတ္တရာရှင်မြတ်ကြီးကထက်တန်းသားသူတော်ကောင်းအရိယာလူတော်လူကောင်းဆိုဘာလဲဆိုတော့မမေးမလျော်သူတော်ကောင်းတရားနဲ့နေတယ်တနည်းအားဖြင့်တတိနဲ့အမြဲတမ်းနေတဲ့ပုံကိုတတိနဲ့နေတဲ့ပုံကယိုသိလေးစားမှုလည်းရှိတယ်တတိနဲ့နေတဲ့ပုံကိုလည်းဖြစ်မယ် တဦးနဲ့တူရိုသေလေးစားစားဆက်ဆံတာပြောဆိုတတ်တဲ့ပုံကိုလည်းဖြစ်မယ်ဆိုရင်ဒါသူတော့ကောင်းနောက်တစ်ချက်သူကဘာဆက်မိန်လဲဆိုအဲ့လိုတတိနဲ့နေတဲ့ခါကျတော့ကိုကဘလောက်ရိုသေရိုသေတစ်ဖက်ကရိုသေခြင်းမရိုသေတော့အဲ့လိုနေပေမဲ့လို့တစ်ဖက်သားကကိုယ့်ဘော်ရိုသေပြူတာပဲဖြစ်ဖြစ်အယိုသေမပြူတာပဲဖြစ်ဖြစ်ကိုယ်မှာစိတ်တုံလုံးမရှိဘူးအဲ့ဒါသူတော့ကောင်းတယ် နော်ဒီကနေ့လေးဘုန်းကြီးတို့တွေ့တတ်တယ်နော်ကိုကဘလောက်ယူသေးပေးပေးသူကယူသေးပေးချင်မှပေးတာကိုကဘလောက်ချိုတာတာပြောပေးသူကချိုတာပြောပေးအဲ့ဒါကိစ္စမရှိဘူးကိုဘက်ကယူသေးလေးစားစိတ်ရှိဖို့ယူသေးလေးစားပြောတတ်ဖို့ယူသေးလေးစားဖို့ဆက်ဆံတတ်ဖို့ရည်ကြီးတယ်ဒါဆိုဘုန်းကြီးတို့အထက်တန်းသားသူတော်ကောင်းတဲ့အရှင်မြတ်ကြီးအဲ့လိုမိတ်ပါဒါလေးကိုဘုန်းကြီးကလိုက်နာကျင့်သုံးစေခြင်းလို့မင်းတို့ဘုန်းကြီးပါဝင်ပေါ့ဒါတတိနဲ့နေပါ နောက်တစ်ချက်ပါလေတူနဲ့တူတွေ့ရင်ရိုသေသေးသေးလေးလေးစားစားဆက်ဆက်မှာတကယ်လို့ကိုကရိုသေလေးစားဆက်ဆက်နဲ့ပြောဆိုတယ်သူကကိုယ်ကိုရိုသေပြုစီဖြစ်စေမပြုစီဖြစ်စေကိုယ်စိတ်ထဲမှာတုံလုံးမဖြစ်စေနဲ့နော်တုံလုံးကိုဖြတ်သွားရင်လည်းဒါသူတော်ကောင်းမဟုတ်အဲ့ဒီပုဂ္ဂိုလ်ဒီလိုခုနတတိနဲ့နေတဲ့ပုဂ္ဂိုလ်ရိုသေလေးစားစိတ်ရှိမယ်ရိုသေလေးစားစိတ်ရှိတဲ့ပုဂ္ဂိုလ်ဟာတတိနဲ့နေခြင်းကြောင့်သူများက ကိုကိုမယုံသေးပြုတာပဲဖြစ်တချို့ကြလည်းယုံသေးပြလိုက်တော့ဟိုသဘောတွေကြာနေပါဗျာအဲ့လိုမျိုးပြောတော့တချို့ကြကိုယုံသေးမပြုတဲ့ကမျက်နှာသုံးမှုန်နေအဲ့လိုမျိုးမဖြစ်စေနဲ့လို့ပြောတာနော်လူတဘာဝဖြစ်တတ်တာကိုယုံသေးပြင်းနေကျဉ်တ်နေတာပေါ့ဗျာကိုယုံသေးမပြုတဲ့ကကြတော့အဲ့လိုမျက်နှာသုံးမှုန်ပြီးမဆက်ဆံကျင်တော့အဲ့လိုမျိုးဖြစ်တာနော်ခြားဘုရားကိုကိုယုံသေးပြုစီဖြစ်စေ နောက်တစ်ခုကဘုန်းကြီးဆိုဘုန်းကြီးကပူဇော်စီဖြစ်စေမပူဇော်စီဖြစ်စေယိုသေးပြုစီဖြစ်စေမပြုစီဖြစ်စေကိုယ်စိတ်ထဲကတုံလုံးမရှိတဲ့ပုဂ္ဂိုလ်ဟာဒါဟာလူတော်လူကောင်းဆိုရှင်မြတ်ကြမိတ်နောက်တစ်ခုဆက်မိတ်သေးတယ်နောက်ဟာလည်းကောင်းပါနောက်ကာတာလေးတစ်ပုဒ်တန်စာယိတံတတတိကံဒုက္ခမဒိဋ္ဌိပတ္တကံဥပါရဏဥပါရဏေခရာရာမ ခရာရမံအာဟုတဗ္ဗုရိတောတိဣတိတဲ့အဲ့ဒါဘာလဲဆိုခုနပြောခဲ့တဲ့မပြတ်တတိနဲ့နေမယ်အဲ့လိုတတိနဲ့နေတဲ့ပုဂ္ဂိုလ်ဟာဘာလဲဇာယိအာရမဏုပဇံလက္ခဏုပဇံပေါ့တချို့ကဇံတရားတွေအာထုံနေတယ်ဇံတရားတွေဝင်စားပြီးနေတယ်ပေါ့တချို့ကြဝိပဿနာတွေအာထုံနေတယ်ဝိပဿနာဉာဏ်ဝိပဿနာအနေစာဒုက္ခအနတ္တမျောရှုပြီးနေတယ်ပေါ့အဲ့ဒါမျိုးပြောတယ် ပြီးတော့တာတတိကံ လုံလဝရိယနဲ့ပြည့်စုံတယ်တမ္ပပဒံတော်ကကိုယ်တဏ္ဍမှာအကုသိုလ်တွေမဖြစ်အောင်လုံလဝရိယအပြည့်နဲ့ရှုမှတ်နေတယ်ကုသိုလ်တွေဖြစ်ပွားအောင်တိုးတဲ့တိုးအောင်ဒါအဲ့လိုတမ္ပပဒံလုံလဝရိယနဲ့ပြည့်စုံတယ်ဝိပဿနာဉာဏ်ပိုင်းကိုဆင်အဲဇံပိုင်းရှုမှတ်တဲ့ပုဂ္ဂိုလ်နောက်တော့ဝိပဿနာသွားတာပေါ့နော်သွားတဲ့အခါကျဗာမိတ်လေဆိုရှင်သာဘုရားရှင်မြတ်ကြီးဒုက္ခမဒိဋ္ဌိပတ္တကံ တိမ်မွေ့တဲ့ယုံ nant တရားကိုလည်းသိတော့သိသိလဲသိတယ်ဟုတ်လားရှုမှတ်ရှုမှတ်နေနောက်တော့ယုံ nant တရားတိမ်မွေ့လာနူးညံ့တိမ်မွေ့လာတော်တော်ကိုရှုမှတ်ခက်တယ်အဲ့လိုအခြေအနေမျိုးတွေကြုံလာနိုင်တယ်အဲ့ဒါမျိုးတွေကိုလည်းသိရမယ်ရှုမှတ်ရှုမှတ်နေအဲ့ဒီကနေဖြည်းဖြည်းနဲ့ဝိပဿနာဉာဏ်နဲ့တက်မဲ့ဉာဏ်ဖွညာရသွားတယ်အဲ့ဒီတိမ်မွေးတာတွေကမထင်ရှားလို့များသောအားဖြင့်အာမရပေါ့နော် အာမရတဲ့ခါကျတော့ထင်ရှားတာရှားအဲ့လိုမဟုတ်ဘူးသူ့ရဲ့သဘာဝကဘယ် တရားရှုမှထင်ရှားနေတော့သူကဒုက္ခဖြစ်နေမှာပဲဒုက္ခဖြစ်နေမှာ哦ဒုက္ခဝိနာဖြစ်ခြင်းဖြစ်မယ်ဒုက္ခဝိနာဖြစ်မယ်ထင်ရှားနေမထင်ရှားတဲ့ကာလမျိုးမှာဥပေက္ခဝိနာကိုတော့တိမ်မွေ့လာတဲ့ကာကျတော့ဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်တိမ်တိမ်မွေ့မနေဖြစ်နေနော်အဲ့ဒီလိုတိမ်မွေ့နေတဲ့ယုံနံတရားတွေကိုလည်းသိအောင်ရှုမှမယ်တဲ့ရပြောရင်တေခါရုပ္ပကညာလို့ညာသဘောမျိုးပေါ့အဲ့ဒါမျိုးအဲ့ရနဲ့တရှင်းတက်ပြီးတော့ ဝိပဿနာဉာဏ်နဲ့ဆင်းဆင်းဖြစ်ပြီးတော့မဲ့ဉာဏ်ဘုညာရအောင်ကျင့်ရမယ်လို့ဒါဆိုတာပြီးတဲ့အခါကျဥပါဒနဲ့ခရာရာမံဥပါဒနာ၄ပါးဥပါဒံ၄ပါးတို့ကုံရနိဗ္ဗာန်ပွဲမွေ့လျော်သောအရိယပုဂ္ဂိုလ်ဥပါဒံ၄ပါးချုပ်သွားအောင်ပေါ့နော်ကုံသွားအောင်ကျင့်ရမယ်အဲ့ဒီလိုကျင့်တဲ့အရိယပုဂ္ဂိုလ်မျိုးပေါ့နော် အဲ့ဒါမျိုးမှာသူတော်ကောင်းအစီဒါတော့မညာဖုန်ညာရသွားတဲ့ပုံကိုမျိုးမှာသူတော်ကောင်းအစီအရရတ္တမညာဖုန်ညာရသွားတဲ့ပုံကိုမှာသူတော်ကောင်းအစီလို့ဒါကတော့အမြင့်ဆုံးအပိုင်းကိုမိန်တာပေါ့ဗျာနော်အဲ့တော့သူတော်ကောင်းဆိုတာဘုန်းကြီးတို့ပိုင်းမှာတော့ဒီယောဂီတို့ပိုင်းမှာတော့ဘယ်လိုလုပ်လို့ရလဲကိုကရတ္တမညာဖုန်ညာမရသေးပေမဲ့လို့ခုနကိုယ်တဏ္ဍာမှာနိဝရဏတွေမဝင်ရအောင် တတ်နိုင်မြနော်နေစဉ်ကာလပေါ့ပျော်စဉ်ကာလထိုင်မှမဟုတ်ဘူးနော်ဘုန်းကြီးတို့ဒီမှာအကြံဉာဏ်ပေးခြင်းနာကသွားသွားလာလာကိုနိဝိနအကြောင်းနေသိထားပြီလေနော်ကာမိဆန္ဒဆိုလောဘပြောတာဖြာဝရဆိုဒေါသပြောတာဟာဒီနိဝိနငါဝန်ခံလို့မဖြစ်ဘူးသိဝင်ဝင်ချင်းသိလိုက်တတိညာလေးနဲ့စောင့်ကြည့်လိုက်သူကပေါ်ပြီးပြောက်ဒီလိုနဲ့ဖြစ်ကြောမရှိတော့ဘူးဖြာဝရနိဝိနဌိနမေတာနိဝိနဒါတွေဝင်လာမယ် ဩရိစာကိုစာနိဝရဏဒါတွေလည်းဝင်လာနိုင်တယ်ဝိသိကိစ္စယုံမတန်တရားတွေလည်းဖြစ်လာနိုင်တယ်ဘယ်လိုပဲဝင်ဝင်ကိုကတတိနိုင်ညာနဲ့ဆောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဟုတ်လားကိုယ်တဏ္ဍာမှာဒီဟာတွေမရှိတော့ဘူးမဖြစ်တော့ဘူးဖြစ်ကြောတိုးသွားရင်ဒါကိုရှင်မြတ်ကြသူတော်ကောင်းဒါကောကိုသူတော်ကောင်းလို့ဆုံးပြတယ်ဒါတွေကတော့ကိုယ်လုံးမှာကိုရမှာနော်ကိုကကိုပဲကိုဆုံးပြနေမှာအဲ့ဒီအချိန်မှာဆိုကိုယ့်ကိုပြန်ကြည့်လိုက် ဒီမကောင်းတဲ့စိတ်တွေမဖြစ်တော့စိတ်ကတည်ငြိမ်အေးချမ်းတယ်တကယ်ကိုသူတော်ကောင်းစိတ်ဓာတ်မျိုးဝင်သွားတာဘုန်းကြီးတို့ပြောစရာမလိုဘူးနော်အထက်တန်းသားသူတော်ကောင်းအဲ့ဒီလိုလုံရင်းလုံရင်းနဲ့နောက်ပိုင်းကျတော့ဒီတတိကအမြဲတမ်းမပြတ်တီးလာတော့ဗျာကတ်လာကတ်လာတော့ဒီခုနဟာကြီးလောကမဝင်တော့နော်အဲ့လိုမမေ့မလျော့တတိနဲ့နေမယ်တရားမြတ်နေမယ်အဲ့လိုနေလို့သူကသူလိုလိုစိတ်ဓာတ်ကယဉ်ကျေးသိမ့်မွေ့ပြီးဘယ်သူနဲ့တွေ့တွေ့ပြောပြောရိုသေလေးစားမှုကဖြစ်တာပဲ နော်အဲ့ဒီတတိမြဲနေတဲ့ပုံကိုကြတော့ကိုကိုခဏခုနတော့ဒီမှာတော့သက်ကာရီနာအဲ့ဒါတော့ဒီဘုံကြီးသုံးလုံးနဲ့ပါတကယ်တမ်းကျကိုကိုလေးလေးစားဆက်ဆံရင်ကျင့်တတ်တဲ့သဘောကိုကိုမလေးမစားဆက်ဆံမကျင့်တတ်တဲ့ဘောဒီတတိတရားလေးနဲ့နေတော့ကိုယ့်အကိုသူတို့ကနေဘယ်လိုပဲဆက်ဆံဆက်ဆံကိုယ့်စိတ်ကမတုံလို့တော့အဲ့ဒါမျိုးပြောအဲ့ဒီမျိုးနေနိုင်ရမယ်အဲ့လိုနေနိုင်ရင်တော့ဒါထက်တန်းသားသူတော်ကောင်းမယ်ဆိုရှင်မြတ်ကြံမိတ်တယ် ပြီးတော့မှအဲဒီလိုနဲ့တတိမြဲလာတဲ့ခါကျဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်ပေါ့ဗျာဇန်လမ်းသွားတဲ့ပုဂ္ဂိုလ်ဇန်နေရပေါ့ဝိပဿနာသွားတဲ့ပုဂ္ဂိုလ်လည်းဝိပဿနာဉာဏ်နဲ့ဖြစ်ပေါ့အဲ့လိုဖြစ်ဖို့အတွက်ပါလေလို့တမ္ပပဒံလုံလဝိရိယလိုတယ်တမ္ပပဒံလုံလဝိရိယနဲ့ဆက်လက်အထုတ်ဇန်တရားတွေရဇန်တရားတွေဝိပဿနာကိုဆက်ကူးဝိပဿနာဓာတ်ရဲ့သွားတဲ့ပုဂ္ဂိုလ်လည်းဝိပဿနာဆက်အထုတ်ဉာဏ်တွေတပြေးပြေးပြေးပြေးနဲ့တက်လာနိုင်ဘလောက်ထိတက်မလဲဒုက္ခမဒိဋ္ဌိပတ္တက တိမ်တိမ်မွေ့မွေ့ယုံနံတရားတွေကိုသိသိတောင်အထုတ်နော်တိမ်မွေ့တဲ့နော်တိတ်တိမ်မွေ့တာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဒီလိုတိမ်မွေ့တဲ့ယုံနံတရားတွေကိုသိသိသိလေးဖြစ်တော့အဲ့ရနေဆက်အထုတ်ဒီလောက်နဲ့ရနေမှာအဲ့ဒီညာနဲ့ရမှာမဟုတ်ဒါကြောင့်ဘုန်းကြီးတို့ဒီမှာတိုက်တွန်းနေတာကတော့ဗာလဲဆိုတော့ဝိပဿနာအထုတ်ပြီဆိုဘုန်းကြီးတို့တွေဝိပဿနာညာဖြစ်အောင်အထုတ်အောင်နော်အဲ့ဒါမှတ်ထားဝိပဿနာညာဖြစ်မှ ကောင်းတယ် ဝိပဿနာဉာဏ်မဖြစ်ဘဲနဲ့တခါလာလဲဒီတိုင်းတခါလာလဲဒီတိုင်းဆိုဒါဘုန်းကြီးတို့တစ်ခုခုလိုတာပေါ့နော်အဲ့လိုဝိပဿနာဓာတ်ရိုက်သွားတဲ့ပုဂ္ဂိုလ်ဇံမိုင်းသွားတဲ့ပုဂ္ဂိုလ်ကလည်းဇံလမ်းစဉ်ပေါ်ရောက်အောင်ကြိုးစားအထောက်အဲ့လိုအထောက်အထောက်နေဒီကိလေသာတွေပေါ့ဆွဲလန်းနေတဲ့ကိလေသာပေါ့နော်ဥပါဒနဲ့ဥပါဒနဲ့ခန္ဓာ၅ပါးတော့ချုပ်တဲ့ကုံနဲ့ဆိုတာတော့မရှိပါဘူးဒီဥပါဒနဲ့ခန္ဓာ၅ပါးမှာဆွဲလန်းနေတဲ့ကိလေသာတွေပေါ့ဒါပဲကိုယ်အောင်ချုပ်အောင်ကျင့်လို့ရတယ် ဝရဏခန္ဓာ၅ပါးတော့ဒီခန္ဓာ၅ပါးတော့ဘုန်းကြီးတို့သိမှပဲချုပ်ဆုံးသွားပါလိမ့်မသိခင်တော့ရှိနေမှာဒီခန္ဓာ၅ပါးပေါ်မှာစွဲလန်းနေတဲ့တဏှာကိလေသာတွေပေါ့ဒါတွေမဖြစ်အောင်ကျင့်ရဒါတွေကုံဆုံးချုပ်ဆုံးအောင်ကျင့်အဲ့ဒီလိုချုပ်ဆုံးသွားရင်တော့ဒါကတော့တကယ်ကိုသူတော်ကောင်းပေါ့ယာနာရှင်မြတ်ဆိုတကယ်ကိုသူတော်ကောင်းဖြစ်သွားတယ်ဒါလေးမှတ်ထားမယ်အဲပြီးတော့ဒီဒီဝေဒနာတွေဆုံးသတ်ကြအောင်အဲ့တော့ဒီဝေဒနာနဲ့ပတ်သက်ပြီးတော့ အများသောဖြင့်ဒီဘယ်တရားမဆိုအနည်းဆုံးသစ္စာလေးပါသစ္စာလေးပါသိရမယ်ဆိုတာမျိုးလေးအဲ့ဒါကိုဘုန်းကြီးတို့ဆရာတော်ဥပုပ်ကသူ့ရဲ့တတိပ္ပံနေတရားကျမ်းမှာဆိုသူကဘယ်ဟာပြီးပြီပေါ့လေဒါလေးနောက်ဆုံးသစ္စာလေးနဲ့အဆုံးသတ်ပြပြထားတယ်အဲ့ဒါလေးလည်းပြောချင်လို့ပါနော်ခုနိဗ္ဗာန်ရှုမှတ်တဲ့နေ့ပြီးသွားပြီနိဗ္ဗာန်ရှုမှတ်တဲ့နေ့မှာသစ္စာလေးပါဘလို့ တို့တပည့်တော်တိသွားတယ်လေဖျားလို့ဒါလေးမေးလို့ရှိရပါတယ်နိဝရဏ၅ပါးကိုညံနဲ့တိတတ်တဲ့တတိပေါ့အဲဒါဒုက္ခသစ္စာပဲဘာဖြစ်လို့ပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ဒီလိုဖြစ်နေတဲ့အတွက်နိဝရဏတရားတွေကိုညံနဲ့ရှုတတ်တဲ့တတိနော်အဲဒါပါလေဒုက္ခသစ္စာဒီဒုက္ခသစ္စာဘာလို့ဖြစ်လဲဆိုတော့ဒုက္ခရဲ့အကြောင်းဖြစ်တဲ့တဏှာပေါ့ ဒုက္ခဖြစ်ကြောင်းဖြစ်တဲ့တဏှာသမုဒိယသစ္စာဒီဒီဒုက္ခတွေပြနိဝရဏတရားတွေဘာလို့ဖြစ်လဲဒီနိဝရဏတရားတွေဒီနိဝရဏတရားတွေအဓိကဒုက္ခသစ္စာပေါ့လေတတိညာနေရတော့သူကဒါခွဲပြတဲ့သဘောရှင်မြတ်ဆရာဘုတ်ကတော့ဒီနိဝရဏတရားတွေကိုညာနဲ့သိသိတတ်တဲ့တတိသိသိတတ်တဲ့တတိဒီဒုက္ခသစ္စာအဲတတိနဲ့ညာတော့ဒုက္ခသစ္စာပေါ်ပြီးပြောဖြစ်ပြီးပြဒါတော့သင်္ခါရတရားအကုန်လုံးဒုက္ခသစ္စာအဓိကတော့နိဝရဏကိုဆိုလိုပါတယ် နော်ဒီနိဝရဏဒုက္ခသစ္စာပဲဒီနိဝရဏတရားတွေကဘာဖြစ်လို့ဖြစ်လဲဆိုတော့လောဘဒီအခြေခံပြီးတော့ဒီဘဝတွေကြောင်းဒုက္ခတွေရတော့ဒီနိဝရဏတွေဖြစ်တာပေါ့ဗျာဒါကြောင့်ဒုက္ခရဲ့ဖြစ်ကြောင်းတဏှာဟာသမုဒယသစ္စာဒီလိုမှတ်ထားမယ်အဲ့ဒီဒုက္ခနဲ့သမုဒယနှစ်ပါးချုပ်ငင်းရာမဖြစ်ရာနိဗ္ဗာန်និရောဓသစ္စာဒုက္ခနဲ့သမုဒယမဖြစ်ရာချုပ်ငင်းရာနိဗ္ဗာန်ပါလေនិရောဓသစ္စာမှတ်ထား အဲ့ဒီနိဗ္ဗာန်ကိုရအောင်ကျင့်တဲ့မဂ္ဂင်၈ပါးလမ်းစဉ်ဟာမဂ္ဂသစ္စာလို့ဒီလိုမှတ်ထားဘူးဒါတော့ဆရာတော်ဘုရားသူ့ရဲ့တတိပ္ပံ၃နေ့တရားမှာဒီလိုပဲခွဲကြည့်ဒါလို့ဘုန်းကြီးအဲ့တိုင်းပဲပြောပါအဲ့ဒီနေ့ဘုန်းကြီးတို့ဗာဆက်ပြောခြင်းလဲဆိုဒါနေဝနရှုမှတ်တဲ့ဒီဒီလောက်ပဲသိမ့်မယ်ခန္ဓာ၅ပါးပေါ့နော်ဒီဓမ္မနုပဒနာပိုင်းမှာကဓမ္မနုပဒနာဒါဉာဏ်ပိုင်းတွေပေါ့ဗျာပညာကျင့်စဉ်ပိုင်းတွေဖြစ်တယ်ဓမ္မနုပဒနာပိုင်းမှာ ပထမကပါလေနိဗ္ဗာန်ရှုမှတ်တဲ့နည်းပြီးတော့ခန္ဓာ၅ပါးရှုမှတ်တဲ့နည်းပြီးတော့အာရဏ12ပါးရှုမှတ်တဲ့နည်းပုဇဉ်9ပါးရှုမှတ်တဲ့နည်းသစ္စာ၄ပါးရှုမှတ်တဲ့နည်းဆိုရှုနည်း၅မျိုးပေါ့ဖရာဟောသွားတယ်။ယောနိဝနရှုမှတ်တဲ့နည်းပြီးသွားတဲ့ခါကျတော့ခန္ဓာ၅ပါးရှုမှတ်တဲ့နည်းဒါပြောမယ်နော်။တော့ခန္ဓာ၅ပါးရှုမှတ်တဲ့နည်းပြောတဲ့ခါကျတော့ဘုန်းကြီးတို့ပါစပြောရလဲ။ဒီခန္ဓာဆိုတာဘာလဲ။ ဒါလေးသိဖို့ရေးကြည့်တော့ခန္ဓာဆိုတာဘာကိုခေါ်လဲရာတ္ထိနာခန္ဓာအစုအပုံဆိုတဲ့အ내သဘောကြောင့်ခန္ဓာစုပုံနေတဲ့သဘောကိုခန္ဓာလို့ခေါ်တယ်အဲ့မှာခန္ဓာ၅ပါးရှိတာပေါ့နော်ယူပက်ခန္ဓာဘုန်းကြီးတို့ခန္ဓာ၅ပါးမဆုအရင်တော့ကပို့တော့ပို့တော့ဒီမှာထုတ်တာဒီမှာတော့မထုတ်ပြုတ်တယ်နော်ခန္ဓာ၅ပါးနောက်ရတော့ရပါလိမ့်မယ်ဒီပို့တော့ပို့တာ ခန္ဓာ၅ပါးရူပခန္ဓာဝေဒနာခန္ဓာတော်များကြားဥပါတယ်ဒီတိုင်းပဲနားထောင်တာရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒါခန္ဓာ၅ပါးပဲအဲရူပခန္ဓာကရူပကရုပ်ခန္ဓာအစုပုံနော်အဲတော့ရုပ်အစုပါယူဘက်ခန္ဓာပေါ့ရုပ်အစုပုံကယူဘက်ခန္ဓာဆိုဒီလိုဒိဗေရတော့အဲ့ဒီလိုဆိုရင်ရုပ်စုက ရုပ်တရားတွေအလုံးစုပုံနေတဲ့သဘောကိုပြောလို့လာတာဒါမှမဟုတ်ယုတ်က28ပါးရှိတယ်ဒီ28ပါးလုံးယုတ်28ပါးလုံးပေါင်းစုထားတဲ့သဘောကိုယူဘက်ခန္ဓာကိုပြောလို့လာတာအဲ့ဒီလိုမဟုတ်ပါဘူးအတိတ်ယုတ်အနာဂတ်ယုတ်ပစ္စုပန်ယုတ်အဲ့ဒီလိုကာလအဖြစ်၃မျိုး꿰တယ်အဲ့ဒီယုတ်၃မျိုးကာလအဖြစ်၃မျိုး꿰နေတဲ့ယုတ်တွေကိုဉာဏ်ဖြင့်ပေါင်းစုထားတဲ့ အစုကိုရုပ်စုလို့ခေါ်တယ်။ဥပမာပထဝီဓာတ်ဆိုပါလို့ဗျာ။ပထဝီဓာတ်မှာ မာတဲ့သဘောပျော့တဲ့သဘောကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပေါ့တဲ့သဘောပထဝီဓာတ်ရဲ့သဘာဝ6မျိုးရှိတယ်။အဲဒီမှာတစ်ခုပဲကြည်လိုက်ပါမာတဲ့သဘောဒီပထဝီဓာတ်ရဲ့မာတဲ့သဘောလေအတိတ်တုန်းကလည်းဒီမာတဲ့သဘောရှိတယ်ပထဝီဓာတ်ဘယ်ပထဝီဓာတ်မဆိုရင်အတိတ်မှာလည်းမာတယ်လက်ရှိပစ္စုပန်နေမှာလည်းမာတဲ့သဘောရှိတယ် နောင်နာကမှလည်းဒီပထဝီတမာရသောတွင်တာပထဝီတအဲ့ဒီလိုအတိတ်ပထဝီမာရအတိတ်ပထဝီနော်မာရအနာဂတ်ပထဝီမာရပစ္စုပန်ပထဝီ ရောကာလအနေအချင်းပထဝီရုပ်၃မျိုးကွဲသွားတယ်ဒီ၃မျိုးကိုညံနဲ့ပေါင်းစုထားတဲ့သဘောကြောင့်ယူပခန္ဓာရုပ်အစုလို့ခေါ်တယ်အမားတဲ့သဘောလည်းဒီလိုပေါင်းစုနိုင်တယ်ပျော့တဲ့သဘောလည်းပေါင်းစုနိုင်တယ်လေးတဲ့သဘောပေါ့တဲ့သဘော ဒီဓာတ်မှမဟုတ်ကျန်တဲ့ဒီဇောဓာတ်တို့ဘာလို့ဒီလိုပဲပေါင်းရမှာနော်အတိတ်နာကကာလသဘောပေါင်းစုထားတဲ့ဘောညာနဲ့ပေါင်းစုတဲ့သဘောကိုဒါကိုရုပ်အစုလို့ခေါ်တယ်နောက်တခါရူပခန္ဓာပြီးတော့ဝေဒနာခန္ဓာဝေဒနာကဝေဒနာဝေဒနာစေတသိက်လေးပေါ့ခံစားတဲ့သဘောလေးပေါ့ခန္ဓာအပေါင်းစုဒီမှလည်းအဲ့ဒီလိုပဲယူဆမှာပဲအဲ့ဒီလိုမှတ်ထားမှာခံစားနေတဲ့ ဝေဒနာတွေပေါင်းစုတာမဟုတ်ဘူးနော်ဒီခံစားမှုကလည်းဒုက္ခဝေဒနာရှိတယ်ဒုက္ခဝေဒနာရှိတယ်ဥပေက္ခဝေဒနာရှိတယ်မကောင်းတာခံစားတာရှိတယ်ကောင်းတာခံစားရဥပေက္ခအဲတာမန်ခံစားမှု၃မျိုးရှိတာပေါ့နော်ဥမာကောင်းတဲ့ခံစားမှုပဲဆိုပါတော့အတိတ်တုန်းကလည်းဒီကောင်းတဲ့ခံစားမှုရှိတယ်အခုလည်းကောင်းတဲ့ခံစားမှုရှိတယ်နောက်လည်းကောင်းတဲ့ခံစားမှုရှိတယ်အဲခံစားနေတဲ့သဘောလေးကို ခံစားနေတဲ့သူကကာလာပြင်ကြည်လိုက်တဲ့အခါ၃မျိုးဖြစ်နေအဲ့တော့ခံစားနေတဲ့ဝေနာကိုကာလာအပြင်ပေါင်းစုညံနဲ့ပေါင်းစုပြီးထားလိုက်တဲ့အတွက်ဝေဒနာခန္ဓာလို့ခေါ်တယ်။တင်ညာခန္ဓာကြတင်ညာရဲ့ခန္ဓာရဲ့တင်ညာကအမတ္တမှတ်သားတဲ့သဘောလေးခန္ဓာအပေါင်းစုဒါလည်းဒီတိုင်းပါပဲမှတ်သားမှုကလည်းအရင်တုန်းကမှတ်သားတာရှိအခုမှတ်သားတာရှိနောက်မှတ်သားတာရှိတယ်ဒါမျိုးပေါ့ဗျာ။ ဟောဆရာတို့ဘုန်းကြီးဘွဲပဲဆိုဥဂောတိတာလို့ဟောအရင်ကလည်းဘုန်းကြီးဘွဲအရင်ကဥဂောတိတာလို့သိတာအခုလည်းဥဂောတိတာပြန်နောက်ဒီဘုန်းကြီးတွေ့လာဒါဆရာတို့ဥဂောတိတာပဲဒါပဲပစ္စုပန်တိဏကသုံးမျိုးလို့မှတ်သားထားတာအဲ့ဒီသုံးမျိုးလို့မှတ်သားထားတော့ညာနဲ့ပေါင်းစုတဲ့သဘောကိုပင်ညက်ခန္ဓာလို့မှတ်ထားဉာဏ်နဲ့အရေးလဲဒီတိုင်းမှတ်တာပေါ့ယောဝိနာတင်ညာသင်္ခါရဝိညာဉ်အဲ့လိုမှတ်ထားမယ်နော်ပြီးတော့နောက်တစ်ခုက तू ကဒီ ခန္ဓာဆိုတာဘာလဲဆိုဆက်တပါးသောအချင်းအားဖြင့်ပေါင်းစုထားတဲ့သဘောဆိုတာအဲ့လိုမျိုးဘုညာရှင်းညင်လို့ဒါလေးထပ်ပြောတာအဲ့ဒီဆက်တပါးသောအချင်းအားနောက်မှပြောမယ်အခုလိုကာလအနေနဲ့လည်းစုနိုင်တယ်သူကနောက်တစ်ခုကကြတော့တန်တန်အနေနဲ့လည်းသူစုနိုင်တော့စုပေါင်းထားတယ်အဲရှုမှတ်တာနဲ့လည်းတူပဲပစ္စုပန်ဒီကာလအနေနဲ့ရှုမှတ်တယ်ပစ္စုပန်ကိုလည်းရှုရမယ်အတိတ်လည်းရှုရမှာအနာဂတ်လည်းရှုရမှာဒီလိုတနည်းကာလအနေနဲ့ရှုမှတ်တယ် တခါတလေကြရင်ဘယ်လိုရှုမှတ်ခိုင်းလဲဆိုဘုရားကတန်တန်သူ့တန်တန်လည်းရှုရမယ်ကိုယ်တန်တန်လည်းရှုရမယ်နော်ဗိဓတန်တန်ပေါ့သူများတန်တန်ဒါမျိုးတန်တန်နှမျိုးရှုမှတ်တယ်အဲ့တော့ဘယ်လိုရှုမှတ်မလဲဆိုတော့ပထဝီဆိုပါလို့ပထဝီဓာတ်ခုနမာတဲ့သဘောကိုယ်တန်တန်မှာဘယ်နာကံကြည့်မာတဲ့သဘောပြောတဲ့သဘောဒါဒါပထဝီဓာတ်ပဲဒါကိုယ်တန်တန်အဲသူများတန်တန်လည်းဒီတိုင်းပဲမာတဲ့သဘောပြောတဲ့သဘောတွေ့မယ်တက်ရှိတမဲ့ရာဟုတို့မှသမျှမာတဲ့သဘောပြောတဲ့သဘောတွေ့ဒါပထဝီဓာတ်ပဲ ကိုယ်တဏ္ဍာမှာတွေးတဲ့ပထဝီကိုအစ္ဆတပထဝီပေါ့ဗျာသူများတဏ္ဍာမှာမာတာပြောတာတွေးတာဗဟိတပထဝီဒီလိုအစ္ဆတပထဝီဗဟိတပထဝီအဲ့ဒီလိုတဏ္ဍာအဖြစ်ပထဝီယုတ်နှမျိုးကိုညာဖြင့်ပေါင်းစုထားလို့ဒါယူဘက်ခန္ဓာဒီလိုမှတ်ထားမှာပေါ့အာတဏ္ဍာအဖြစ်ပေါင်းစုတာနောက်တစ်ခုကြဘုန်းကြီးတို့တမျိုးပေါ့ဗျာအောလာတွေကဒုက္ခမအနေနဲ့ပေါင်းတာရှိသေးတယ်နော် ဩလာဒီကသုခမ7မျိုးသောချင်ရာဆိုဩလာဒီကသုခမခုနကာလာသုံးမျိုးပစ္စုပန်ဒိဋ္ဌာကနေလည်းပါတယ်ပြီးတော့အဲအစ္ဆဒဗိဒနော်အဲ့တော့၅မျိုးရှိတော့ဩလာဒီကသုခမတတွဲသူ့အတွင်းနဲ့သူရှုမှတ်လို့ရတယ်ဩလာဒီကသုခမဆိုတော့ဗာလဲဆိုတော့တာမန်ကြီးနော်ဒီရုပ်ခွဲနော်ဩလာဒီကရုပ်ဟိုသင်္ညိုတိုင်ခွဲနော်ဒီပထဝီရုပ်ကတော့ဩလာဒီကရုပ်ပေါ့ ဒါမှဒီမှာအတိဘယ်သဘောမျိုးလေးပြောမယ်။ဩလာရိကယုတ်ဆိုတာဉာဏ်မျက်စိဖြင့်ကြည့်ကြည့်လိုက်ရင်ပေါ်လွင်ထင်ရှားတဲ့ယုတ်ကိုဩလာရိကယုတ်ဒါလေးမှတ်တာနော်။တရားရှုမှတ်တဲ့ပုဂ္ဂိုလ်သူများမေးလာပြောနေ။ဘယ်ယုတ်ပဲကြည့်ကြည့်ဉာဏ်မျက်စိနဲ့ကြည့်လိုက်ပေါ်လွင်ထင်ရှားတဲ့ယုတ်ဟာဩလာရိကယုတ်။ဉာဏ်မျက်စိဖြင့်ကြည့်လိုက်မပေါ်လွင်မထင်ရှားတဲ့ယုတ်ဟာဒုက္ခမယုတ်။ဟိုဘုန်းကြီးတို့ဒီမှာသက္ကုပ္ပတာရာယုတ်တော့သောတာပတ္တာရာယုတ်ဆိုတာကြည့်လိုက်ထင်ရှားတယ် ဘုန်းကြီးတို့အာဂတတဆိုရင်ယုတ်တကလစီတစ်ခုနဲ့တစ်ခုပြီးကြားဒါတော်တော်လေးခက်တယ်ပေါ့နော်အဲ့ဒီယုတ်တွေပေါ့တချို့ယုတ်တွေကအထူးသဖြင့်အနိဖာနာယုတ်ခေါ်တယ်အနိဖာနာယုတ်က10မျိုးရှိတော့အဲ့ဒီယုတ်တွေကတော်တော်ရှုရခက်တယ်အဲကြောင့်ဒီဉာဏ်မဖြစ်သေးရင်တော့တချို့နည်းတွေကတော့ဒီယုတ်တွေကိုရှုခိုင်းတာရှိတော့ဘုန်းကြီးတို့ဇန်သမารီဇန်သမารီအားကောင်းတဲ့ပုံကုံမျိုးဆိုရှုလို့ပဲသမารီမှမရှိဘဲနဲ့အဲ့ဒီယုတ်တွေကိုမြင်ဖို့ခက်တယ် စာမျိုးလေးမှတ်တာအာနိဗ္ဗာန်ယုတ်ဒီမှာခုနပြောတယ်ဘုန်းကြီးတို့ဒီအာဂတတနော်ဒီကလစီတစ်ခုနဲ့တစ်ခုဂျားပေါ့ဒီလိုဒီလိုလက်နှစ်ခုဂျားဂျားတွေပြောတာအဲ့ဒါမျိုးနော်ကာယဝိညာဝစီဝိညာတို့နော်ဒီအတန်ဝစီဝိညာဒါထင်ရှားတယ်ဝစီဝိညာကာယဝိညာကိုမူရာနော်ရုပ်တည်ရဲ့ပေါ့တာတို့နှူးညံ့တာတို့အဲ့ဒါတွေကြတယ်တော်တော်ခက်တယ်နော်မထင်ရှားဘူးညာနဲ့ကြည်နေမှ ဒီယုတ်တွေရဲ့ဖြစ်တာတို့တည်တာတို့ပြက်တာတို့ဒါမျိုးတွေပေါ့အဲ့ဒီယုတ်တွေအဲ့တော့ပြောချင်တာဉာဏ်မျက်စိဖြင့်ကြည့်ရှုတနည်းအားဖြင့်ရှုမှတ်တဲ့အခါမှာထင်ထင်ရှားရှားပေါ်ပေါ်လွင်လွင်ဖြစ်တဲ့ယောကအောလာရိကယောလို့မှတ်ထားမယ်။ဉာဏ်မျက်စိဖြင့်ကြည့်တယ်ရှုတယ်နော်။တရားရှုတဲ့အခါပေါ့တရားမှတ်တဲ့အခါပေါ့။အဲဒီအခါမှာမပေါ်လေမထင်ရှားတဲ့ယောကိုဒုက္ခမယောလို့ဒီလိုပဲမှတ်ထား။ဒါက ဘုန်းကြီးတို့ခန္ဓာ၅ပါးကိုဩလာဒီကဒုက္ခမအနေနဲ့ကြိုက်တာရှုလို့ရတယ်ပေါ့ဗျာတခါလေးလေးထင်ရှားညမျက်စိပေါ်လွင်တဲ့ရုပ်ရှိမယ်တခါလေးလေးကြလည်းမပေါ်လွင်ဒါကတော့ဒီတွဲကတော့မပေါ်လွင်တဲ့ရုပ်ပေါ်လွင်တဲ့ရုပ်ဆိုဇန်သမารီပိုင်းဇန်ပိုင်းဇန်သမารီမျိုးမှပေါ်လွယ်ပါကျန်တဲ့အပိုင်းကတော့နည်းနည်းခက်တယ်နောက်တစ်တွဲပုဂ္ဂိုလ်အပြင်ခွဲတယ်ဟီနာပုဂ္ဂိုလ်နဲ့ဟီနာပဏိတပေါ့ဒီလိုခွဲတယ် ပထဝီအဲ့ဒီဟာမျိုးထပ်ခွဲလိုက်တော့ဘယ်လိုခွဲလဲဆိုရုပ်ပေါ့ဟိနာယုတ်ပဏိတာယုတ်ဒါမျိုးခွဲတယ်ဟိနာယုတ်ဟိုမှာလူနဲ့အပယ်လေးပုံသားတွေပေါ့အပယ်လေးပုံသားတွေရဲ့တဏ္ဍာမှာဖြစ်တဲ့ယုတ်ကြတော့ဒါဟိနာယုတ်ခေါ်တော့ပေါ့ယုတ်ညာနဲ့အောက်အောက်တန်းကြတဲ့ယုတ်ပေါ့သူတို့တဲ့ဒါဆိုင်တော့နော်လူကပုံပြီးမြင်မြတ်တယ်ဒါကြောင့်လူကြပဏိတာယုတ်လို့ခေါ်တယ်အပယ်လေးပုံနဲ့လူကိုကြည့်ပြီးတော့ဒီလိုလဲခွဲလို့ရတယ် နောက်လူနဲ့နတ်ပေါ့အဲကြလူကြတော့ဟိနာယုတ်ဖြစ်သွားနတ်ယုတ်တော့ပဲဟိုကောင်းမလဲဒါကြနတ်တွေကလူတွေနတ်ကတ်လို့များလူတွေနတ်နန်လို့နော်တော့ဘုန်းကြီးတို့ချင်းချင်းရေမချိုးရင်ဟုတ်လားနန်းလာတာပဲတန့်ရှင်းမှုမရှိတော့နန်းလာတာပဲသူများတော့နန်းနတ်တွေကတော့သူတို့ကပို့ဆိုးမှာပေါ့သူတို့ရုပ်တွေအနုညံသိမ်မွေးနေတော့ဒါကြောင့်နတ်တွေကလူတွေနဲ့ကပ်မရဘူးဆိုတာအနန္တမခံနိုင်ဘူးဒါတော့လူနဲ့နတ်နဲ့ကြာရင်လူရဲ့ တဏ္ဍမှာဖြစ်နေရုပ်တရားဟိနာယုတ်ဟောက်တန်းကြတဲ့ယုံညာနဲ့ယုတ်ပေါ့နတ်တည်းရဲ့တဏ္ဍမှာဖြစ်တဲ့ယုတ်တွေကြတော့ထက်တန်းကြမြင့်မြတ်တဲ့အတွက်ပဏိတယုတ်ခါနတ်နဲ့ပြမပြမရဲ့ပြမတွေကြတော့ဒီမမြင်နိုင်ပါဘူးပြမတွေကြတော့ဒီယူပါလောကိပါဏခန္ဓာတည်းတရားနတ်ထီဆိုတော့ဒီခန္ဓာစင်ဝါကာယရှိမှဖြစ်တာနော်ပြန်သူကပုံသဏ္ဍာန်တော့ပဲရှိတယ်လို့ဆိုပါသိဉာဏ်သိမ့်ဘူးဒါကြောင့်နတ်တွေကြတော့ ပြမကိုမြင်လို့မရအောင်ဘုန်းကြီးတို့ဆိုဒါပို့ဆိုမှာနော်ဒါပေမဲ့သံတမာရီရတဲ့ပုံကိုများတော့မြင်နိုင်တာပေါ့နော်ဘိညာဉ်ရတဲ့ပုံကိုနတ်နဲ့ပြမကြတော့နတ်တရားရုပ်ရကြံထမ်းတဲ့အတွက်ဟိနာယုတ်လို့ခေါ်ပါတယ်ပြမယုတ်ကြတော့ဟိုနုညံတိမ်ပွိလုံးအကြည့်တဲ့အတွက်ပဏိတာယုတ် တနည်းအားဖြင့်ပြောမှာတစ်ဆင့်နဲ့တစ်ဆင့်မြင့်မြင့်မြင့်မြင့်သွားတဲ့ယုံမျိုးပဏိတယုံလို့မှတ်ထားအောင်တစ်ဆင့်နဲ့တစ်ဆင့်တစ်ဆင့်နဲ့နှိမ့်နှိမ့်နှိမ့်နှိမ့်သွားတဲ့ယုံကိုဟိနာယုံပေါ့ဒါမျိုးမှတ်ထားအောင်နော်ဒါတွေကလည်းဒီချိန်ဖို့ဘုန်းကြီးကပြောလို့ရတော့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့တခါတလေပဲယုတ်ရှုလို့ရတခါကြီးပဏိတယုတ်ရှုလို့ရတယ်ဒီပုဂ္ဂိုလ်အနေနဲ့လည်းရှုနိုင်တယ်ဆိုဘုရားမိတ်အနောက်တစ်မျိုးဘယ်လိုရှုနိုင်သေးလဲဆိုဌာနအနေနဲ့လည်းရှုနိုင်တယ် ဌာနအနေနဲ့じゃဘယ်လိုရှုနိုင်လဲဆိုတော့ဒူရပထပထဝီရုပ်ပဲပြောအောင်ပေါ့ဌာဒူရပထဝီတန္တိကပထဝီအဲ့ဒီနှမျိုးကိုညာနဲ့ပေါင်းစုထားခုနဟိနပထဝီခုနပုဂ္ဂိုလ်အနေနဲ့ဟိနပထဝီပဏိတပထဝီဒီရုပ်နှမျိုးကိုညာနဲ့ပေါင်းစုတာယူဘက်ခန္ဓာပေါ့အခုဟာကြတော့ဒူရပထဝီတန္တိကပထဝီ အဲ့ဒီနှမျိုးပရဝိယုတ်နှမျိုးကိုညာနဲ့ပေါင်းစုထားတဲ့သဘောမျိုးကိုဒါကိုဘုန်းကြီးတို့ယူဘက်ခန္ဓာလို့ခေါ်တယ်။ဒါကြောင့်ရင်အရှင်ဘုရားကဒုရပထဝီဆိုတာဘယ်လိုအမျိုးဆိုလိုရလဲလို့မေးဉာဏ်ဖြင့်လှမ်းပြီးယူလေအလွယ်တကူသိနိုင်တယ်နော်ဉာဏ်ဖြင့်ရှုမှတ်တယ်လှမ်းယူတယ်လို့သုံးတယ်ပေါ့ဗျာနော်ရှုမှတ်လိုက်သူကလွယ်လွယ်ကူကူသိနိုင်တဲ့ယုံမျိုးပြောတာလှမ်းဖြင့်ယူလေဉာဏ်ဖြင့်ရှုလေတတိဉာဏ်နဲ့ရှုလေလွယ်လွယ်ကူ သိနိုင်တဲ့ယုံမျိုးကတန်တိကယုံဒါလည်းကောင်းတယ်မှတ်ထားမယ်ဉာဏ်ဖြင့်လှမ်းပြီးယူရင်အလွယ်တကူမသိနိုင်တဲ့ယုတ်ကိုဒူရာယုတ်လို့ခေါ်တယ်။ဒါတော့သာသဘောခတ်ဆန်တာနော်။အဲဒီတော့နည်းနည်းလေးဒကာကြီးတို့ဒီမိုင်းတို့ညီငွေစရာကောင်းနေလေသိခံပြီးနားထောင်ပြီးတော့ဒါလည်းအရေးကြီးလို့ပြောတာ။အဲတော့ခန္ဓာငါးပါးရှုမှတ်တဲ့ခါကျတော့ဒီ7မျိုးသောခြင်းဟာတချို့ကြဒီ7မျိုးလုံးရမှရှုကောင်းတယ်ဆိုတာမျိုးတွေပြောနေလို့ဒါဘုန်းကြီးခဏထပ်ထပ်ပြောရတာ။မှတ်တာ ကာလသုံးပါးအနေနဲ့ရှုနိုင်တယ်နော်ကြိုက်တာယူကာလသုံးပါးတတွဲဣဇဒဗေဒတတွဲဟောလာတိကသုခမတတွဲဟိနပဏိတတတွဲဒုရတန်ဒီကတတွဲနော်သူအတွဲနဲ့သူရှုရတာသူအတွဲနဲ့သူရှုရင်ဒါပေါင်းစုတဲ့သဘောမျိုးဖြစ်သွားတာပဲခန္ဓာဆိုပေါင်းစုတဲ့သဘောမျိုးအဲ့ဒါကိုပြောချင်တာဒီ7မျိုးလုံးကြီးကိုရှုရမယ်လို့ဒီလိုဟောတာမဟုတ်ဘူးဒါလေးမှတ်တာဘုန်းတော်မာသရိပ္ပံတော့လေ့လာပါလေ့လာတော့ကဲ ဘာပြောလဲဆိုရင်ဒီအာနာပါနာကာနုပဒနာပိုင်းမှာအာနာပါနာပဲမှတ်မှာအတုပါပဲရှုရှုဘာပြောလဲအစ္ဆတလည်းရှုရမယ်ဗေဒလည်းရှုအဲ့မှာကြည်လိုက်ပေါ့အစ္ဆတနဲ့ဗေဒဒါပဲပြောသွားလေသူကြတန်တန်နေနဲ့ပဲပြောသွားဒီမှာတော့အခုသင်တဲ့ခါကျဘုန်းကြီးတို့အကုန်လုံးရှုလို့ရကောင်းတာကြီးပြောတာအဲကြောင့်မို့ဘုန်းကြီးတို့ကြည့်လေတခါတလေရှုမှတ်ရင်လည်း ကာလသုံးခုကရှုမှတ်ပုံနည်းလေးနည်းနည်းပြောပြမယ်ခါတလေထိုင်မှတ်နေရင်လည်းအတွေးတွေဝင်လာလေအတွေးတွေဝင်လာတဲ့ခါကျဘုန်းကြီးတို့အတိတ်ကအတွေးတွေလည်းဝင်တယ်လေဟိုရှုမှတ်တဲ့ပုံကတော့ငါအရင်ကဘယ်နေရာမှာထိုင်တာဘယ်လိုဖြစ်တယ်အခုဖြစ်လည်းမဖြစ်ဘူးဒါမျိုးလေးတွေပေါ့ရင်တော့ငါဘယ်လိုခံစားအခုမဖြစ်ပါလားအတိတ်တွေးဝင်တာပဲအဲ့ဒါအဲ့ဒီအတိတ်တွေးကိုသိအောင်ရှုမှတ်လိုက်ရင်သိအောင်ရှုမှတ်တာတော့ပြစ္ဆုတ်ပံပေါ့ဗျာပြစ္ဆုတ်ပံတတိနဲ့ညာနဲ့ရှုမှတ်လိုက်ပျောက်သွားတာတခါတခါကျတော့ ဟိုဉာဏ်နဲ့လည်းမတက်တဲ့ခါကျတော့ဟောငါအရင်တုန်းကလိုအခြေအနေမျိုးရမှာရပါအောင်မလားတွေးမှတွေးပါအောင်မလားဒါမျိုးတွေလည်းအနာဂတ်အတွက်လည်းမျှော်ပြီးတွေးတယ်အဲ့လိုတွေးတဲ့ခါကျဒါအနာဂတ်တွေးပဲတတိနဲ့ညာနဲ့ရှုမှတ်လိုက်ဒါပျောက်သွားမှာပဲအတိတ်တွေးပဲပေါ်ပေါ်အနာဂတ်တွေးပဲပေါ်ပေါ်ရှုမှတ်ရမယ်ပြစ္ဆုတ်ပန်နေနဲ့ထိုင်နေလည်းပြစ္ဆုတ်ပန်တွေးတွေလည်းပေါ်တာပဲဒီအတွေးတွေပေါ်လာရင်ရှုမှတ် အဲကြောင့်ဘုန်းကြီးတို့ဒီအတွေ့ဒီကာလသုံးပါးနဲ့ဒါကစိတ်တ ानु ပဒနာလို့လည်းပြောလို့ရဓမ္မ ानु အတွေ့ပေါ့ဗျာအကုသိုလ်တွေးတွေပေါ့မကောင်းတဲ့အတွေးတွေပေါ့ဒီခါရလည်းကောင်းတဲ့အတွေးတွေရှိပါတယ်နော်တွေးတဲ့အခါမှာတော့မကောင်းတဲ့အတွေးပဲများပါတယ်အဲ့ဒီတွေးတွေပေါ်လာရှုမှတ်ဖို့ပဲခါကြတော့ကိုကဘယ်လိုဖြစ်နေလဲဆရာသမားတွေကမိန့်ထားတာဒီမှာဟိုပြစ္ဆုတ်ပံတဲတဲ့ကျပြောကြလို့နော်ပြစ္ဆုတ်ပံတဲတယ်မဟုတ်လို့ဒီမှာဘုရားမိန့်တာက ကာလ၃ပါးအနေနဲ့ရှုရမယ်ပြောတာကာလ၃ပါးရှုမှမယ်ဆိုရင်နော်ပစ္စုပန်လည်းရှုရမယ်အတိတ်လည်းရှုရမယ်နာဂလည်းရှုရမယ်ဒါဘုန်းကြီးခဏခဏပြောတာရှိပါတယ်ရွှေဝင်ဆရာတော်ကြီးမိတ်တာချုပ်မရှုနဲ့လုံမရှုနဲ့ဆိုအဲ့ဒါကိုပြောတာအာအတိတ်တွေးတွေပေါ်လာအတင်းချုပ်မမမှတ်မရှုမှပဲနဲ့အတင်းချုပ်ပြီးတော့လက်ရှိပစ္စုပန်အာယုံမှာအတင်းကပ်အဲ့လိုမျိုးလုံအဲ့ဒါချုပ်ရှုတော့ လှုပ်ရှူတာဆိုအနာဂတ်တွေးတွေတိတ်တွေးတွေပေါ်လာအတင်းထိမ့်ချုပ်ထိမ့်ချုပ်ပြီးတော့ပြစ္ဆုတ်ပံအာယုံမှာအတင်းလှုပ်ရှူတာရှူချက်ရှူချက်လှုပ်တာတို့အဲတော့ဘောင်းမင်ကိုအတင်းလှုပ်တာတို့လှုပ်ရှူတာအဲ့ဒါမျိုးပြောတယ်အဲ့လိုမျိုးထိမ့်ချုပ်လည်းမရှူပါနဲ့အတွေးတွေပေါ်လာအဲ့ဒီဟာကိုမထိမ့်ချုပ်ဘဲနဲ့ပါလို့မလဲတတိနဲ့ညာနဲ့ရှူမှပေါ်ပြီးပြောက်ပေါ်ပြီးပြောက်အတိတ်တွေးတွေပေါ်လာပေါ်ပြီးပြောက်ရှူမှတတိနဲ့ညာနဲ့နာဂတွေးတွေပေါ်လာတဲ့ရှုမှပေါ်ပြီးပြောပေါ်ပြီးပြောအဲ့လိုမျိုးရှုမှ အဲလိုအတိတ်တွေးပြောက်သွားပြီနာကအတွေးပြောက်သွားပြီပစ္စုပန်အာယုံအဲ့ကြောင့်မှရှုရတယ်ပစ္စုပန်ဒါကြောင့်ဒီလို ကာလသုံးပါးအနေနဲ့လည်းရှုနိုင်တယ်ဒါကိုဘုရားမိတ်နေဒီလိုမှတ်ထားပါသူ ကာလသုံးပါးတတွဲရှုနိုင်တယ်တခါတခါကျအိဇဒဗေဒတတွဲရှုနိုင်တယ်ဘုန်းကြီးတို့အတုဝါတို့ဘာလို့ကြာတိတ်ထင်ရှားတော့တေအတုဝါတို့ကြာဘယ်မှာပြင်ပအလောင်းကောင်းရှုရတာပေါ့ပြီးမှကိုယ်အလောင်းကောင်းသဘောမျိုးမျိုးအောင်ပြန်ရှုရတာဒါမျိုးတွေပေါ့ ဒါကဘာလဲဆိုအစ္ဆဒဗေဒရှုတာပဲနဲ့တွဲလို့ဝင်လေထွက်လေလည်းဒီတိုင်းပဲအစ္ဆဒဗေဒရှုတာမျိုးတွေရှိတော့အဲလိုမှမှတ်ထားမယ်နော်ပြီးတဲ့အခါကျတော့ဟောလာတုကဒုက္ခမှာဉာဏ်မျက်စိဖြင့်ကြည်လိုက်ဒီယုံ nant တရားတွေဟာထင်ရှားပေါ်လွင်နေမယ်ဆိုရင်ဒါဟောလာတုကမထေရှားမပေါ်လွင်ဘူးဆိုရင်ဒါဒုက္ခမှာပေါ့ဒါမျိုးပြောဒီလိုလဲရှုမှတ်နိုင်တယ်ဟိနပဏိတာနော်ယုံဉာဏ်နဲ့ယုတ်တွေ ထက်တန်းကြတဲ့ယုတ်တွေဒါမျိုးတွေလည်းရှုနိုင်တယ်။တော့ဒူရတန်ဒီကဉာဏ်ဖြင့်ကြည့်လိုက်ရင်လွယ်လွယ်ကူကူသိတဲ့လွယ်လွယ်ကူသိနိုင်တဲ့ယုံမျိုးယုံနံတရားမျိုးဒါတန်ဒီကယုတ်ဉာဏ်ဖြင့်ကြည့်လိုက်ရင်လွယ်လွယ်ကူမသိနိုင်တဲ့တရားမျိုးဒါကဒူရယုတ်ပေါ့။များသောအားဖြင့်ဒီနောက်ကလေးခုကတော့ရှုမှတာနည်းပါတယ်။ဒါတော့ခွန်ကြီးတို့တော်တော်များများအတွေ့အကြုံရပြောရင်တော့ ဇံပိုင်းဇံသမารိရတဲ့ပုံကုမျိုးဆိုရင်တော့ပိုးလို့ရတယ်။ကျန်တဲ့ပုံကတော့မလွယ်ပါဘူး။နောက်နဲ့တွဲရတော့နော်။အောလာရိကဒုက္ခမတွဲတို့ဒုရတန္တိကတွဲတို့နော်။အဲ့ဒါနည်းနည်းကဲဟိနပတိဒါမတာရှုမှလို့ရတယ်နော်။ဒိဋ္ဌိစာမှာရှိတဲ့ယောကိုကိုယ်တဏ္ဍမှာရှိတဲ့ယောကိုရှုတော့သူတဏ္ဍရှုလဲဒီတိုင်းပဲဒါရှုမှလို့လွယ်သေးတယ်။ဟိုကကျန်တာကြမလွယ်ဘူးပေါ့ ဒါကတော့ဘုန်းကြီးတို့မှတ်ထားဖို့ရကပါလဲဆိုတော့ဒီဆက်တစ်ပါးလုံးမှတ်ရမယ်ဆိုတဲ့ခေါင်းနဲ့ဆွဲမထားနဲ့သူကတော့ဘယ်လိုပြောလဲဆိုတော့သာသဘောကတော့ဗောနော်အဒိနာကပစ္စုပန်ဣဇဒဗိဒဩလာရိကဒုက္ခုမဟိနာပဏိဒဒုရတန္တိကအဲ့ဒီလိုဆက်တစ်ပါးလုံးခွဲခြားရရကောင်းမှသာထိုးအဲ့လိုမျိုးကိုခန္ဓာ၅ပါးရှုရမယ်ဒီလိုမှတ်ထားလို့နော်အဲ့တော့ဒီဆက်တစ်ပါးလုံး တပြိုင်တည်းပေါင်းစုတာမဟုတ်ဘူးသူအတွဲနဲ့သူ ပေါင်းစုပြီးရှုမှတ်နိုင်တယ်ဒီလိုလေးမှတ်တော့တခါဒီမှာဗာပြောစရာရှိလဲဆိုယူဘက်ခန္ဓာယုံ28ပါးကိုယူဘက်ခန္ဓာခေါ်တယ်ဝေဒနာစေတသိက်လေးကဝိညာဉ်ခန္ဓာခေါ်တယ်သင်ညာစေတသိက်လေးကသင်ညာခန္ဓာခေါ်တယ်ပေါ့အဲ့ဒီထဲမှာ သင်္ခါရခန္ဓာဆိုတာဘာလဲဆိုတော့သင်္ခါရဆိုတာကဒီဝေဒနာသင်ညာမှာ တခြားစေတသိက်တွေ90ကိုသင်္ခါရခန္ဓာလို့ခေါ်တာပေါ့နော်စေတသိက်က52ပါးရှိတာပေါ့အဲ့ဒီ52ပါးထဲမှာဝေဒနာနဲ့တင်ညာဖြုတ်လိုက်ရင်ဒါစေတသိက်90ရှိတယ်ဒါကြတော့ဒကာကြီးတို့ဓမ္မကြီးတို့ကနည်းနည်းပြီးဓမ္မကြီးနည်းနည်းလေးကြားဘူးနားဝရှိမှကောင်းတယ်နော်စိတ်ရယ်စေတသိက်ရယ်ဒါမျိုးတွေရှိတော့နော်ရုပ်တရားကိုတော့ယူဘက်ခန္ဓာဖွဲ့မယ် ဒီဘက်ခန္ဓာလို့ဆိုရရုပ်28ပါလို့အဲ့ဒီထဲမှာဝေဒနာစေတသိက်လေးကိုဝေဒနာအသိညာစေတသိက်ကိုသိညာခန္ဓာဝေဒနာစေတသိက်လေးကိုဝေဒနာခန္ဓာအဲ့မှာစေတသိက်က52ခုရှိတော့ဝေဒနာနဲ့သိညာဖယ်ထားရင်ဉာဏ်နဲ့စေတသိက်50သင်္ခါရခန္ဓာလို့ပြောတယ်အဲ့ဒီသင်္ခါရခန္ဓာအကြောင်းနည်းနည်းပြောမယ်ပြီးတော့ဒီဝေဒနာသိညာမှ တခြားစေတသိက်တွေကို သင်္ခါရခန္ဓာလို့ဒီလိုပြော သင်္ခါရဆိုတဲ့အမည်ကဒီနေရာမှာစေတနာလေးကိုဆိုလိုတာဗျအဲ့ဒါပြောချင်လို့စေတနာသဘောတရားလေးကိုပြောတာနော်ကြံတဲ့ဒါဟုပဓာနာထားပြီးပြောတာစေနာဆိုပြုပြင်ပြောင်းလဲတိုက်တွန်းနှိုးဆော်တတ်တဲ့သဘောမျိုးလေးစေနာစေတသိက်ကသင်္ခါရတရားပဲဒါကြောင့်စေနာမဘေကွေကာမဝရာမိစေနာဒါကြောင့်ကံဆိုတာအဲ့ဒါပြောသူစေတနာပါလို့ကြံတဲ့ အာဟုတုပဲလုံလုံအာဟုတုလို့ရင်စေနာနဲ့တကွာလောဘတွေပါတွေပေါ်ပါလာပေါ့ဗျာဒေါသတွေဆိုလည်းဒီစေနာတိုက်တွန်းလို့ဆောင်မှုကြောင့်တောက်တာဒါမျိုးပေါ့ကုသိုလ်လုပ်တယ်ဘုန်းကြီးကစေတနာဆိုကုသိုလ်ကမှပဲတော့တွေးတယ်အကုသိုလ်ကမှလည်းရှိတယ်အဲ့ဒါမျိုးမှတ်တာဒီစိတ်စေနာကြောင့်တတ်တာတို့ဖြတ်တာတို့ဒါကြောင့်ခိုးတာတို့ဒါကြောင့်တော့အကောင်အကုသိုလ်စေနာတွေပဲအကုသိုလ်ဒီစေနာတွေကနေအကျိုးပေးသွားတာပဲဒါမျိုးမှတ်တာညသောအပြင် တတ်တာတို့လိန်နာတို့လိန်ပြောလို့တဲ့စေတနာတို့ဒါမျိုးဖြစ်သွားတော့အဲကြောင့်ဘုန်းကြီးတို့ဒီနေရာလေးမှာကြတော့အဲအရင်ကလည်းတစ်ခါပြောဥပါတယ်တစ်ခါတလေမှာစေတနာကိုများသောအပြင်ကံမြောက်တယ်လို့ဆိုပါတတ်လို့တဲ့စေနာရှိမှခိုးလို့တဲ့စေနာရှိမှလိန်နေတဲ့စေနာရှိမှကံမြောက်တယ်ဒီလိုပြောတာကိုကံပိုင်းနေမှာကြတခါတခါကျတော့ဒါကတော့စေနာမံဘိခွေပြီကာမဝရာမိ စေတယံတို့စေတနာကိုကံလို့ငါဘုရားဟောတယ်ဆိုဒီတရားနဲ့ညီပဲတခါတခါကျစေတနာမဟုတ်ဖဲနဲ့ဘုန်းကြီးတို့အကုသိုလ်ဒုစရိုက်တရားတွေ10ပါးကြည့်လိုက်နော်ကာယဒုစရိုက်က3ပါးဝစီဒုစရိုက်က4ပါးမနောဒုစရိုက်က3ပါးမနောဒုစရိုက်တွေကြည့်လိုက်ဘိဇာဘိဇာဆိုသူများပစ္စည်းကိုကိုယ်ပစ္စည်းဖြစ်ချင်တာဖြစ်အောင်လုပ်တာဖြာပါဒဒေါသမိစ္ဆာဒိဋ္ဌိဆိုဒိဋ္ဌိပဲ အဲ့ဒါစေနာမဟုတ်ဘူးဗျ။နော်သူများပြည်စီကိုပြည်စီကိုဖြစ်အောင်လုပ်နေတာမျိုးကလည်းတကံမြောက်တယ်။ဖြစ်အောင်လုပ်လိုက်တယ်။ဖြစ်အောင်တွေးနေတယ်။အာဘိစာပဲ။အဲ့လိုမျိုးတွေးနေကြမ်းနေလုပ်နေမယ်ဆိုတော့ဒါကံမြောက်သွားတာ။ဒေါသဒေါသနဲ့တုံ့ပြန်နေပြောတယ်ဆိုတဲ့ဒါကံမြောက်တာ။မကောင်းတဲ့အယူဆတွေမှားသွားပြီဒါလည်းကံမြောက်။ဒါကုသိုလ်ဘက်မှာလည်းစေတနာမဟုတ်ဘဲနဲ့ကံလို့ဆိုတဲ့အရာတွေဟာ မိစ္ဆာဘိစ္ဆာပြဝရမိစ္ဆာဒိဋ္ဌိဒါကြတော့ခွန်ကြီးဟိုကိုတော်လေးတွေပါလေဇံဝဲမေတခအဲ့လိုမေးရတော့သူတို့သူအများဆုံးသိတာစေတနာပဲကံကိုထင်တာပေါ့ဒီမှာစေနာမဟုတ်ဘဲနဲ့ကံမြောက်တဲ့ဟာတွေကအဲ့ဒါမျိုးသွားဒါကုသိုလ်အကုသိုလ်ဘက်မှာအကုသိုလ်ဘက်မှာကျတော့အနာဘိစ္ဆာသူများဒီအနာဘိစ္ဆာဆိုအလောဘပေါ့အပြာပါဒဆိုတာအဒေါသဒေါသအဒေါသပေါ့မေတ္တာပေါ့သမာဓိဋ္ဌိ ဒါမျိုးတွေပေါ့ဗျအဲ့ဒါကြတော့ဘာဖြစ်သွားလဲဆိုတော့စေတနာမဟုတ်ဘဲနဲ့ကုသိုလ်ရာမှာလဲကံမြောက်တဲ့သဘောတွေပဲဒါတွေမှတ်ထားမယ်။တော့ဒီမှာတော့ဗာပြောချင်တာလဲဆိုသင်္ခါရခန္ဓာဆိုတာကအဓိကကစေတနာဗราဏအမည်ပဲသင်္ခါရရဲ့အမည်ကစေတနာရဲ့စေတနာစေတသိက်ရဲ့အမည်ပဲဒါလေးမှတ်ထားဖို့ဒီစေတနာလေးကိုဗราဏထားပြီးဉာဏ်နဲ့စေတသိက်တွေကိုလည်းသင်္ခါရခန္ဓာလို့ဆိုလိုတာပဲ သူကတော့ဥမာပေးတာဘာလဲဆိုဥပမာဟိုမှာသမတလာသမတလာပြီသမတကြွလာပါပြီဟုတ်လားဝန်ကြီးချုပ်ကြွလာပါပြီသူသမတလာလဲသူတယောက်တည်းမလာဘူးလို့ရှင်းလုံးကတော့ဘင်းလာပြီဆိုဘင်းတယောက်တည်းလာမဟုတ်ဘူးသူ့လိုချွေးတက်သားတွေပါမယ်ဝန်ကြီးဝန်လေးတွေပါမယ်မူမတ်တွေပါမယ်သမတလာပြီဆိုရင်ဟုတ်လားသူတယောက်တည်းလာမဟုတ်သူနောက်ကဝန်ကြီးတွေပါမယ်နော်သက်ဆိုင်ဌာနတွေပုံကိုယ်တွေပါမယ်ဒါပေမဲ့လို့ဒီ မင်းလာပြီမင်းကိုပဲခေါင်းတက်ပြောတာသမ္မတလာပြီသမ္မတပဲခေါင်းတက်ပြောတာဝင်းကျုပ်လာပြီဝင်းကျုပ်ပဲခေါင်းတက်ပြောတာတကယ်တမ်းကျန်တော့မှအများကြီးလာတာပဲအဲ့ဒီလိုသဘောမျိုးပဲစေတနာကိုခေါင်းတက်ပြောပေမဲ့လို့သင်္ခါရခန္ဓာဉာဏ်နဲ့စေတသိက်90လုံးနဲ့ဆိုင်တယ်ဒါကိုပြောတာပေါ့ဗျာပြီးမှဝိညာဉ်နဲ့ခန္ဓာဒါတော့စိတ်ပေါ့ဗျာစိတ်မှန်သမျှဝိညာဉ်နဲ့ခန္ဓာဖွဲ့တော့အဲမျိုးမှတ်ထားပါ အဲ့ဒီမှာဗာပြောချင်တာလဲဆိုခန္ဓာ၅ပါးနဲ့ဥပမာလေးတွေကိုလည်းစာပေကျမ်းဂန်များမှာ ပြောပြထားတယ်ပေါ့ဒါလေးလည်းနည်းနည်းကြားဖို့နောက်ပါရှိရတော့ဗျာဘုန်းကြီးတို့ကဓမ္မသင်တာပေါ့ဗျာသင်တဲ့အခါကျတော့ဒါနဲ့ပတ်သက်တဲ့ဆက်ဆက်တဲ့တရားတွေတော့ဘုန်းကြီးကပြောရမယ်ညတရားပွဲတွေဘာတွေလို့အချိန်ကတ်တတ်နဲ့သွားတာမဟုတ်ဘူးသိတင်သိထိုက်တဲ့အကြောင်းအရာတွေဆက်ဆက်လာရင်ဘုန်းကြီးကပြောရမယ်တောင်းဝတရားရှိတယ်အဲဒါကြောင့်မို့ဒါနဲ့ဆက်ဆက်တာတွေအကုန်ပြောပါမယ် တော့ယူဘက်ခန္ဓာကဒီမှာဘာနဲ့တူလဲဆိုဥပမာလေးနဲ့နှိုင်းတာခန္ဓာ၅ပါးနောက်လဲဥပမာတစ်မျိုးပြောမယ်ယူဘက်ခန္ဓာဘာနဲ့တူလဲစားခွက်နဲ့ပကံများနဲ့ခွက်နဲ့သပိတ်နဲ့တူတယ်ပေါ့ဗျာဒါကြောင့်မို့သူကအရင်ဆုံးယူဘက်ခန္ဓာကိုပြတယ်ဟောတယ်ပေါ့ဝေဒနာခန္ဓာကြစားစရာစားဝယ်နဲ့တူတယ်စားတော့စရာနဲ့တူတယ်ဒါကြောင့်ဒုတိယပြတယ်တင်ញက်ခန္ဓာကြတော့ခုနကျတော့ ဟင်းလျာနဲ့တူတယ်ဆိုပြီးတော့ဟင်းနဲ့တူတယ်ဆိုနှိုင်းတာပေါ့နောက်ပြီးတော့သင်္ခါရခန္ဓာကြချက်မြုပ်ချက်ပြုတ်ကျွေးမွေးသူနဲ့တူတယ်ဝိညာဉ်နဲ့ခန္ဓာတော့စားတော့သူနဲ့တူတယ်ဆိုအဲ့လိုလေးဥပမာလေးတွေပြတာပြီးမှဘုန်းကြီးတို့ဥပါဒณะခန္ဓာခန္ဓာကနှစ်မျိုးရှိတယ်ဥပါဒณะခန္ဓာရယ်ရိုးရိုးခန္ဓာရယ်နှစ်မျိုးရှိတော့ ဥပါဒณะခန္ဓာဆိုတာက စွဲလန်းနေတဲ့ခန္ဓာ၅ပါးပေါ့ဥပါဒณะခန္ဓာလည်း၅ပါးရှိတယ်ယောခန္ဓာလည်း၅ပါးရှိတယ်ဗြဟ္မဥပါဒณะခန္ဓာအကြောင်းအရင်ပြောမယ်ဒါတွေဟိုသုလဝေဒနာတောက်တုံးကလည်းတခါပြောပြီနော်ဥပါဒณะစွဲလန်းနေတဲ့တရားပေါ့ဒါဥပါဒအဲ့ဒီဥပါဆွဲလန်းနေတဲ့တရားတို့ရဲ့အာယုံဖြစ်တဲ့ခန္ဓာတွေကဥပါဒณะခန္ဓာလို့ခေါ်တယ်ဥပါဒဆိုတော့တရားကိုယ်အနေနဲ့ပြောရရင်တော့လောဘဒိဋ္ဌိပေါ့ဗျာနော် ဒီတရားတွေအကုသို့ဖြစ်တယ်အကုသို့ဖြစ်တဲ့အတွက်သူအာယုံပြုရတယ်ဘာဖြစ်မလဲလောကီစိတ်စိတ်တိတ်ရုပ်ခန္ဓာကိုအာယုံပြုနိုင်တယ်လောကတရားအာယုံမပြုနိုင်ဘူးဒီလိုမှတ်ထားဒါကြောင့်မို့ဥပါဒာနဲ့အာယုံဖြစ်တဲ့ခန္ဓာဆိုတာကဘာလဲလို့မင်းလောကီစိတ်စိတ်တိတ်ရုပ်တရားတွေလို့ဒီလိုမှတ်ထားရုံပါအဲတော့ဘုန်းကြီးတို့သိထားဖို့ရာကဒီကောင်းစီလဲပေးထားပါတယ် ခန္ဓာ၅ပါးနဲ့ခန္ဓာနဲ့ရိုးရိုးခန္ဓာနဲ့ဥပါဒတခန္ဓာထူခြားကျဲဆိုဒါလေးပဲထည့်ထားရကောင်းစီတယ်ခန္ဓာရိုးရိုးခန္ဓာဆိုပါလေလောကီပဲဖြစ်ဖြစ်လောကုတ္တရာပဲဖြစ်ဖြစ်ခန္ဓာဖွဲ့လို့ရာကောင်းတဲ့တရားမှန်သမျှကိုအလုံးသိမ့်ကြုံပြီးတော့ပြရင် ခန္ဓာပေါ့ဘုန်းကြီးတို့လောကုတ္တရာတရားတွေလည်းခန္ဓာဖွဲ့လို့ရတယ်မစိတ်လေးပါဖုတ်စိတ်လေးပါဟောစေတသိက်ပေါ့သူတို့ရှင်တဲ့စိတ်စေတသိက်တွေဒါခန္ဓာဖွဲ့လို့ရတယ် လောကီတရားတွေလည်းခန္ဓာဖွဲ့လို့ရတယ်ခန္ဓာလို့တာမန်ပြောရင်တော့လောကီလောကုတ္တရာခန္ဓာအကုန်လုံးပါတယ်ခန္ဓာဖွဲ့လို့ရကောင်းတဲ့မှန်သမျှကိုဒါခန္ဓာလို့သုံးတယ်ဥပါဒနဲ့ခန္ဓာကြအဲ့လိုမဟုတ်ဘူးဝိပဿနာရှုဖို့အတွက်လောကီခန္ဓာတတ်တတ်ပဲဒီတော့လောကီခန္ဓာတတ်တတ်ပြရင်တော့ဥပါဒနဲ့ခန္ဓာလို့မှာဘာဖြစ်လို့လဲဝိပဿနာရှုဖို့အတွက်ဒါလေးမှတ်တာဒါလေးကပြီးတော့ဘာပြောချင်တာလဲဆို ဝိပဿနာရှုရင်ဘာရှုမလဲမင်းဥပါဒณะခန္ဓာဘာဖြစ်လို့လဲလောကီတရားတွေဖြစ်နေလို့နော်မဲ့၄ပါးဖို့၄ပါးရှုလို့မရဘူးနော်အဲ့ဒါကိုရအောင်ပဲလုပ်လို့ရအဲ့ဒါကိုပြောချင်တာဒီခန္ဓာရင်းနဲ့ပတ်သက်ပြီးတော့ဗာရတုတ်ဆိုဘုန်းကြီးတစ်ခါပြောခဲ့ပါပြီဒီတော့ဂျာဖြာပြီးတုတ်တဲ့တုတ်အဲ့ဒီမှာကျတော့ဒီဗာရတုတ်ကျတော့ဝန်တုတ်ဝန်ဘိုးကြီးပေါ့ဗျာခန္ဓာ၅ပါးကဒီဥပါဒณะခန္ဓာ၅ပါးဆိုတဲ့ ဥပါဒာရဲ့အာယုံဆွဲလန်းနေတဲ့ဆွဲလန်းနေတဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးဝန်တုပ်ကြီးနဲ့တူတယ်ဘုန်းကြီးတို့ခန္ဓာကိုယ်ကြီးပါပဲဒီခန္ဓာ၅ပါးဟာဆွဲလန်းနေတယ်ဟောငါပဲသူပဲဆွဲလန်းနေဒါဥကောတိတာခန္ဓာကိုယ်ပဲဒါတော့ဘုစုခန္ဓာကိုယ်ပဲအဲ့ဒီလိုဆွဲလန်းနေတာအကြောင်းဘုရားအိမ်မှာဝန်တုပ်ဘာရဝန်တုပ်ကြီးနဲ့တူတယ်ဝန်တုပ်နဲ့တူတဲ့တရားဆိုဘာလဲဆိုဆွဲလန်းနေတဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးပဲ ဝန်ဆောင်နေတဲ့ပုံကိုဆိုတာဟုတ်လားဘုန်းကြီးကိုတိတာဆိုဘုန်းကြီးခန္ဓာကိုယ်ဘုန်းကြီးဝန်ဆောင်နေတာဒကာကြီးအောင်ခင်ကဒကာကြီးခန္ဓာကိုယ်ဆောင်နေတာအာဒါဒကာကြီးအောင်ခင်ဒါဒကမကြီးပစုဒါဒကာကြီးဒါဘုန်းကြီးပစုဒါကတော့ဝန်တော့ဆောင်နေတဲ့ပုံကိုဆိုပစုလဲဆိုဘုန်းကြီးကိုတိတာဥအောင်ခင်စာရတာမျိုးပေါ့ဘာဆောင်နေဒီခန္ဓာ၅ပါးဆိုဝန်တော့ကြီးကိုဆောင်နေနော် ဝန်တုပ်ဆိုတာလေးတဲ့အရာဝန်တုပ်ခန္ဓာကိုယ်ကြီးကအခုဒကာကြီးတို့ဘုန်းကြီးတို့တက်ကြီးလာလေသိလာလေထိုင်ရထားတာလေးလာပြီမလို့ချင်တော့ဝန်တုပ်ကြီးမှသိလာငယ်တော့ကတော့ခုံပေါက်ပြေးလွှားနေလေးမှကိုမသိဘူးအဲ့လိုမျိုးရာတဲ့ကြီးလာလေယောဂရလာလေလေးမှသိလာလေတက်ကြီးလာလေလေးမှသိလာလေဟောခန္ဓာအကြောင်းထိုင်ရထားတာဒုက္ခဒုက္ခကိုအတန်ကထွက်လာတယ်ထိုင်လိုက်ထားလိုက်ကိုဒူဝနာဟောဝနာဒီယနာနဲ့ပြလာတယ်တရား အဲ့ဒီဝန်တို့ကိုခုနကလက်ခံထားတာပေါ့ဗျာဝိပဿနာမရှိတဲ့ပုဂ္ဂိုလ်ဒီခန္ဓာငါဒါငါခန္ဓာငါခန္ဓာငါငါဥစ္စာငါဥစ္စာဒီလိုဝန်တို့ကိုယူဆောင်တယ်ယူတဲ့ပုဂ္ဂိုလ်ဆိုဘယ်လိုလဲတရားလက်လွတ်နေတဲ့ပုဂ္ဂိုလ်တရားလက်လွတ်နေတာဒါငါခန္ဓာကိုပဲဝန်တို့ကြီးကိုသဲနေတာဝန်တို့ကြီးကိုယူနေတာဝန်တို့ကြီးကိုနှစ်သက်နေတာဒါကိုပြောပါတယ်ဒီတော့ကနော်အဲတော့တရားမရှိရင်ဝိပဿနာမရှိရင်ဘုန်းကြီးတို့ဒီခန္ဓာကိုယ်ကြီးကိုဆက်လက်ပြီးယူနေတယ်တူတူပဲ ဒါဝန်တုပ်ယူတဲ့ပုဂ္ဂိုလ်ဝန်တုပ်ပြစ်ချတဲ့ပုဂ္ဂိုလ်ဆိုရင်ဘာလဲဆိုတရားရှုမှတ်တဲ့ပုဂ္ဂိုလ်ပဲတရားရှုမှတ်နေဒီခန္ဓာကိုယ်ကြီးပေါ်မှာငါပဲသူပဲမဆွဲတော့ဘူးလေဘောဓိတာလည်းမဆွဲတော့ဘူးဒကာယောကုံလည်းမဆွဲတော့ဘူးဒီခန္ဓာကိုယ်မလိုချင်တော့ပြစ်ချတာဒါယုံနံတဘာဝတက်တက်ပဲငါလည်းမဟုတ်သူလည်းမဟုတ်ဘူးယုံနံတဘာဝတက်တက်ပဲမရှုမှတ်ရင်တော့မသိဘူးပေါ့ဗျာမသိရင်တော့ဝန်တို့ကြီးဆက်လက်ပြီးယူနေတာပေါ့ရှုမှတ်နေရင်တော့ဒီဝန်တို့ကြီးပြစ်ချလိုက်တာပဲဒါပဲ ရှုမှတ်နေဖို့ပဲကိုကရှုမှတ်တောင်ဘုန်းကြီးတို့ပြောကြတာဟုတ်နော်နောက်6နာရီတော့ထိုးသွားခုနကဘုန်းကြီးတို့စတာနည်းနည်းနောက်ကြနည်းနည်းလေးပြောပါမယ်ဒီဟာနဲ့ပတ်သက်ပြီးတော့ဖះလက်ထက်ကဖြစ်ပျက်လေးတစ်ခုပေါ့ဗျာအတ္တတိတုတ်လို့ခေါ်ပါတယ်အဲဒီတုတ်ထဲမှာဒီတာယုတ်ထဲမှာပါလားမြတ်စွာဘုရားကရာဇကြိုမြို့ဝလုံးကြောင်းပေါ့ဒါဗိမိတာရလူတဲ့ကြောင်းကြီးပဲ ရာဇကြုံမျိုးအဲ့ဒီကြောင့်မှသတင်းသုံးနေတယ်ရှင်အတ္တတိဆိုတဲ့ယဟန်တစ်ပါးရှိတော့ဗောဗျာဘုန်းကြီးတို့ဒီဝါကျွတ်တဲ့ကာလဝါဇုကာလအဲ့လိုတွေဖျားဖူးလာကြတယ်ဖျားရှိတဲ့စီကိုအဓိကတော့ဖူးယုံနေမဟုတ်ဘူးဗျဖျားဒီတရားမေးတာတို့တရားတောင်းတာတို့ကိုတရားလေးတွေခက်ခဲချင်းလျှောက်တာဒီရည်ရွယ်ချက်နဲ့လာကြတာလိုင်းလိုင်းနဲ့ဒီဘုန်းကြီးကဘယ်လိုဖြစ်လာလဲဆိုတော့မျိုးရဲရောက်တဲ့ခါမှာယောဂါဆိုကတ်တာ လို့မှလာလို့မရဘူးသူတို့6ကတဲလို့မရမျိုးတဲ့မျိုးတဲ့အကြောင်းရာဇကြုံမျိုးတဲ့အကြောင်းဖះအကြောင်းတော့တောထဲမှာရှိတာဟုတ်ဟိုလိုအကြောင်းရာဇကြုံမျိုးတဲ့ရောက်တော့ဘလို့မှသွားလို့မရဘူးသွားလို့မရတော့ဘာလို့ ਆ လဲဆိုသူတို့အဲ့မှာအိုးဖုတ်တဲ့အိုးလုတ်တဲ့တဲတစ်ခုရှိတယ်အဲ့တဲကိုပုတ်ခိုင်းတာအဲ့တဲကိုတဲသွားကြတော့ပေါ့တပီတပီတဲ့သင်္ကန်းနဲ့ထုတ်ပတ်ပြီးတော့အဲ့မှာဒုက္ခဖြစ်ရှာတာ အဲ့မှာဒုက္ခဖြစ်တဲ့ခါမှာသူတော်တော်ကိုဖြစ်တာအချိန်နဲ့တော်တော်ဆိုးဝါးဖြစ်တာဆိုးဝါးဖြစ်တဲ့ခါကျတော့ဟိုလည်းမသွားနိုင်တော့အဲ့တော့မြတ်စွာဘုရားပင့်ခိုင်းတာအဲ့မှာဘုရားကြွလာကြွလာပြီးတရားဟောတယ်ပေါ့လေဘာမေးလိုက်လဲဆိုတော့အတ္တကြီးတဲ့ခြေသားအတ္တကြီးစိတ်ထဲမှာတခုတရားကိုကုဆာဖြစ်သလားတဲ့ဒီလိုဖြစ်ဆိုရင်မှုတွေပူပန်မှုတွေဖြစ်သလားကိုကုဆာမမပြဖြစ်ပါတယ်ဗျာတဲ့ ဘာဖြစ်တာတော့နဲ့ဘာဟုတ်တန်တရားဖြစ်တာသီလနဲ့ပတ်သက်ပြီးတန်တရားဖြစ်တာလားမမသီလနဲ့ဖြစ်ပတ်သက်ပြီးတန်တရားဖြစ်တာလည်းမဟုတ်ပါဘူးဗျာသီလနဲ့ပတ်သက်တန်တရားဖြစ်ဘာကြောင့်တန်တရားဖြစ်နေရတော့နဲ့ကုတ်ကုဆာဖြစ်နေရတာတော့ဆိုရင်ပူပန်းနေရတာတော့အဲ့မှာပြောတယ်သူကအကြောင်းမမဗျာတဲ့တပီးတော့ဒီကျမ်းမာကြီးကောင်းစဉ်က ကိုဝင်လေထွက်လေရှုမှတ်တဲ့ပုံကိုဒါကိုပြောချင်တာနော်ဒီမှာကျမ်းမာရေးကောင်းတဲ့ဒီဝင်လေထွက်လေကိုရှုမှတ်တဲ့ခါမှာတဲ့ငြိမ်ပထမဝင်လေတက်မွေကပါလေရှုရှဲရှုစရာနဲ့ငြိမ်သွားအောင်ပါတယ်ငြိမ်ရနဲ့တိမ်မွေ့သွားအောင်ပါတယ်နော်တိမ်မွေ့သွားနဲ့ချုပ်ပြောက်သွားအောင်သုဒ္ဓဇာရမှာချုပ်တာပေါ့နော်သုဒ္ဓဇာမရခင်တော့ငြိမ်ပြီးတိမ်မွေ့အောင်ကျင့်ရမယ်ပြောတာအဲ့တော့သူကဇံရတဲ့အထိကျင့်မှုတဲ့သဘောရှိတတ်တာလေးပြောတယ်ဝင်လေထွက်လေတော့ကရင်တော့ကဗျာငြိမ်ပြီးပျောက်သွားတယ်ဗျာတဲ့ အခုခါကျတော့အဲ့လိုတမာရီမရတော့ဘူးဗျာကျမ်းမာရမကောင်းဘူးမရှုမှတ်နိုင်အဲ့ဒါကြောင့်အဲ့တော့ဒါနာမှာဒီဆုံးရှုံးသွားပြီအဲ့လိုစိတ်ထက်ဖြစ်မိတယ်ငါတော့တရားတွေကတော့ဆုတ်ယုတ်သွားပြီဒီလိုဖြစ်မိတယ်အဲ့မှာမြတ်စွာဘုရားအတ္တတိအဲ့ဒီတမာရီတရားကိုจิตာအနိတ္တာလို့ထင်မှတ်နေသလားတဲ့ တမာရီမြတယ်အနှစ်သာရလို့ထင်မှတ်လိုက်တဲ့ခါကျအာဒါအကောင်းဆုံးပဲအရာပဲလို့ထင်မှတ်တဲ့ခါကျဒီဟာပြောက်သွားတဲ့ခါဒုက္ခဖြစ်တော့ဗျာနော်တမာရီလေးတွေယတ္တမနေအောင်ဆက်ပြီးဝိပဿနာရှုရမယ်လို့ဆိုလို့လားအဲ့လိုဖြစ်တတ်တယ်တဲ့ဒါကြောင့်အဲ့ဒီဝင်လေထွက်လေရုပ်တရားပေါ့ယုံ nant တရားခုနဆွဲလန်းနေတဲ့ခန္ဓာ၅ပါးပေါ်မှာ အနိစ္စဒုက္ခအနတ္တမြောင်ရှုရတယ်တဲ့အနိစ္စဒုက္ခမြောင်ရင်ပြီးတော့မှအဲ့ဒီတရားတွေမှာငါးဥစ္စာငါး ငါကောင်ငါအတ္တကောင်မဟုတ်ဘူးအဲ့လောက်ထိမြင်အောင်ရှုရမယ်ဒါမိတ်သွားတော့ခုနလေးတွေရပ်မနေနဲ့ဒါလေးရပ်နေဒါလေးပြုတ်ကြသွားတဲ့ကအဲ့မှာဒုက္ခဖြစ်တတ်တော့ဒီခုနဝိပဿနာဉာဏ်ကြီးအစင်းစင်တက်သွားမြင်အောင်ရှုလို့ပြောလို့ရပဲဒီယုံဏတရားတွေလူဝင်လေးပဲထွက်လေးပဲရှုရှုဟွမ်ပိုက်ပဲရှုဘာပဲရှုရဝေဒနာပဲရှုပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးဖြစ်ဖြစ်ပြီးပဲမြင်အောင်ရှုဒါကိုပြောတာအနေစာလည်းမြင်အောင်ရှုဒုက္ခလည်းမြင်အောင်ရှုပြီးတော့အနတ္တကြတော့ဒီမှာတော့ငါဥစ္စာမာန နော်ကွာအောင်ရှုငါဥစ္စာဆိုလောဘကွာအောင်ရှုတဏှာကွာအောင်ရှုငါဆိုတဲ့မာနလည်းကွာအောင်ရှုငါကအတ္တကဝิญဉ်ကောင်ပြောင်းအောင်လည်းရှုရမယ်ဒီလိုမိတ်ပါနော်အဲ့တော့မှတ်ထားဖို့ကဘယ်တရားပဲရှုရှုဒါလေးမဖြစ်တဲ့အတွက်စိတ်ညစ်ရှာမလို့ဘူးနော်တရနဲ့တရလည်းမတူဘူးနော်အဲ့ဒီအနေနဲ့တဆင့်ပါလေဝိပဿနာဉာဏ်ဖြစ်အောင်ရှုဖို့ဒါလေးရေးကြည့်တယ်နော်အဲ့ဒါလေးပြောရင် ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုဈာနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပြည့်စုံနေပြရပါလိမ့်ရှင်